နမောတတ္တဗုဒ္ဓဝါတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောနမောတတ္တဗုဒ္ဓဝါတောအရဟတောသမ္မာသမ္ဗုဒ္ဓတ္တအဲဘုန်းကြီးတို့ပြီးတော့မဟာသီလနဲ့ယူပြီးနောက်ပိုင်းမှာအဲ ငါးပါးသီလအချင်းချုပ်ယူမယ်နော်ခုနကနဘောတ္တတရှိခိုးပြီးတော့ဘုန်းကြီးဆိုတာလိုက်ဆိုကြမယ်အာဘန္တိအာဘန္တိတိတရဏီနာတဟတိတရေနာတဟသင်္သသီလံသင်္သသီလံသမာရိယာမသမာရိယာမအပမဒေနသမာရိတာအာမသနိဝါ ကဲခွေးတို့တင်နှဆမယ်နော်တင်နှဆတော့ခွေးတို့ဒီနေ့ပြောဖို့ရည်ရွယ်ထားတဲ့အစီအစဉ်လေးပို့ထားတယ်နော်အဲဒီဒါရိုဒီမိုင်းတစ်ထဲမှာအစီအစဉ်စာရွက်လေးကြည့်ပြီးအဲဒီအစီအစဉ်စာရွက်တိုင်းဘုန်းကြီးသင်ပေးပါအဲဒီမှာနံပါတ်1ကမဂ်ဂင်၈ပါးဆိုတွေ့လိုက်နော်မဂ်ဂင်၈ပါး မဂ္ဂင်၈ပါးအကြောင်းကိုရင်ပြောပါမယ်မဂ္ဂင်၈ပါးအကြောင်းကိုပြောရခြင်းရည်ရွယ်ချက်ကတော့ခွန်ကြီးတို့မာဝကတန်ယုတ်ဓမ္မစက္ကပုဒ္ဒနာ၃ပါးမေဇိမပရိပရာခေါ်တဲ့မဂ္ဂင်၈ပါးလမ်းစဉ်နဲ့အညီကျင့်ကြံတဲ့နေရာမှန်တယ်မဂ္ဂင်၈ပါးလမ်းစဉ်နဲ့မညီရင်မှားတယ်ဒါကြောင့်တရားကျင့်မယ်ဆိုရင်မဂ္ဂင်၈ပါးကိုသိထားပါဒါတော့မဂ္ဂင်ကတော့ 10ပါးမကဘူးဗျာ12ပါးရှိတာပေါ့အခုဘုန်းကြီးတို့စာရထဲမှာ ပါပါတယ်မဂ်ခင်12ပါးဆိုဓမ္မကအရိယာမဂ်ခင် သမ္မာမဂ်ခင်သုဂတိမဂ်ခင်တူတူပဲပေါ့အဲ့ဒီမဂ်ခင်10ပါးကသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါယမသမ္မာတတိသမ္မာသမာဓိသမ္မာဝါစာသမ္မာကမ္မတာသမ္မာအစီဝါဒါကတော့ဘုန်းကြီးတို့ခု သင်မဲ့မဂ်ခင်10ပါးပေါ့ ဒါမဲ့လို့ဒီမကပစ္စယောတို့ဘာလို့ပဋ္ဌာန်းတို့လေ့လာတော့မယ်ဆိုရင်တော့မိစ္ဆာမကင်တွေလည်းသိထားရမယ်မိစ္ဆာမကင်ဒုက္ခတိမကင်က၄ပါးရှိတယ်မိစ္ဆာဒိဋ္ဌိမိစ္ဆာသင်္ကပ္ပမိစ္ဆာဝါယမမိစ္ဆာသမာဓိဆို၄မျိုးရှိတော့ပေါ့တော့ပထမဆုံးဘုန်းကြီးတို့ကအရင်လေ့လာမလဲဆိုတော့မက်ကင်ဆိုတာဘာလဲဒါလေးလေ့လာမယ်နော်မက်ကင်ဆိုတာ မက်ကင်ကဆိုတဲ့ပါဠိတရားလာပါတယ်မက်ကင်က ပုတ်လေးကိုမက်ကပုတ်အင်္ဂါပုတ်ဒီလိုနှစ်ပုတ်ပေါင်းဆက်ထားတော့မက်မက်ကင်ကဗမာလိုမက်ကင်လို့သုံးပါတယ်ဒီတော့မက်ကဆိုတာဘာလဲဆိုလမ်းပါပဲလမ်းကြောင်းလို့ဆိုလိုပါတယ်တခုခုဥတည်သွားတဲ့လမ်းကြောင်းမှန်သမျှဟာမက်ကပါပဲအဲ့လိုဥတည်သွားတာဘယ်ဥတည်တော့မှာ သူဂတိဘုံဘဝတို့ မဂ္ဂင်၈ပါးလမ်းစဉ်ကြီးကျင့်နေတယ်ကျင့်ကြအထုတ်နေတယ်ဘုံဘွားတွေမျောပြီးတော့ဥမာဇန်တရားတွေရတယ်ဆိုတော့ဇန်တရားတွေရရင်တော့သူဂတိဘုံဘွားရောက်သွားတယ်ပေါ့အဲ့တော့သူဂတိဘုံကိုဥတီသွားနေတဲ့လမ်းဆိုဒီလိုပြောလို့ရပါတမ္မာမဂ္ဂင်ကြီးအထုတ်တခါတမ္မာမဂ္ဂင်ကြီးမဂ္ဂင်၈ပါးတမ္မာမဂ္ဂင်၈ပါးနဲ့ကြီးအထုတ်တယ်နိဗ္ဗာန်ကိုဥတီကျထားတယ်ဘဘုနိဗ္ဗာန်ဥတီ ကြက်ထားတယ်မက်ဖို့နိဗ္ဗာန်ဥတည်သွားတဲ့လမ်းကြောင်းလို့ဒီလိုပြောလို့ရတယ်မိစ္ဆာမဲ့ခင်ပေါ့မကောင်းတဲ့ယူဆတွေရှိတယ်မကောင်းတဲ့အတွေးခေါ်တွေရှိတယ်မကောင်းတဲ့လုံလာပြီးမှုမကောင်းတဲ့တည်ကြည်မှုတွေရှိမယ်ဆိုရင်ဒါတော့အပယ်လေးဖို့ဥတည်သွားနေတဲ့လမ်းကြောင်းဒီလိုပြောလို့ရပါဘုန်းကြီးတို့ခုဟာကဘာဟုအဓိကထားလောက်ကြလဲဆိုမက်ဖို့နိဗ္ဗာန်ကိုဥတည်သွားတဲ့လမ်းကြောင်းအဲ့ဒီဟာကိုအဓိကထားသိရမှာ ဒါနဲ့ပတ်သက်ပြီးတော့ကကျတော့စာပေမှာစာပေများမှာကျတော့ကိလေသေမာရင်တော့နိဗ္ဗာန်ကိစ္စတိတိမက်ကောကိလေသာတွေကိုဒီမဂ္ဂင်၈ပါးလမ်းစဉ်နဲ့ကမ္မထံတစ်ခုအာထုတ်တယ်ပေါ့နော်ဝိပဿနာအာထုတ်တယ်အာထုတ်တဲ့ကဝိပဿနာဉာဏ်တွေဆင်းဆင်းတက်တက်ကိလေသာတွေဖြည်းဖြည်းချင်းပယ်ခွာပယ်တတ်မညာဘုံညာဆင်းဆင်းရတယ်ပယ်ခွာပယ်တတ်နောက်ဆုံးရတ္တမညာရတဲ့ကိလေသာတွေကုန်ပယ်တတ်ပြီးနိဗ္ဗာန်ရောက်သွားတယ် ဒါကြောင့်မို့မက္ခဆိုတဲ့အဓိပ္ပာယ်ဘာပြောရလဲဆိုကိလေသာတွေကိုတပ်ဖြတ်ရနိဗ္ဗာန်ကိုတွားတတ်သောကြောင့်မက္ခမဲ့ဒီလိုအဓိပ္ပာယ်ရတာပေါ့ဗျာနောက်တနည်းမက္ခရဲ့အဓိပ္ပာယ်ပြောရရင် ရှာဖွေတယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်နိဗ္ဗာန်ကို ရှာဖွေပေးတဲ့တရားရှာပေးရှာပေးတဲ့တရားလို့ဒီလိုလဲဆိုလိုပါတယ် မဲခင်၈ပါးလမ်းစဉ်နဲ့ညီဘုန်းကြီးတို့ဝိပဿနာတရားပြီးအထုတ်လို့ဝိပဿနာဉာဏ်နဲ့ဆင်းဆင်းဖြစ်လာပြီးမဲ့ညာဖုန်ညာရရင်တော့နိဗ္ဗာန်ကိုမြင်တွေ့သွားတာပဲ။ဒါကြောင့်မဲခင်၈ပါးလမ်းစဉ်နဲ့ညီကျင့်တဲ့အတွက်နိဗ္ဗာန်မြင်တော့တာမြင်တွေ့သွားတာကိုနိဗ္ဗာန်ကို ရှာဖွေတွေ့တယ်လို့ဒီလိုပြောရတာပေါ့။အင်္ဂပုတ်ကတော့အစိတ်ပိုင်းလေးကိုပြောတယ်။တမ္မာမဲခင်ဒီအထုတ်ရင်ကုသိုလ်ဘက်ကိုသွားနေတာပေါ့။ ကုသိုလ်ဘက်ကိုသွားတဲ့အစိတ်ပိုင်းလေးတွေသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပအစာရည်တဲ့အစိတ်ပိုင်းလေးတွေကိုဒါအင်္ဂါလို့ခေါ်ပါတယ်အကုသိုလ်ဘက်ကိုသွားမယ်မကောင်းတာတွေတွေးနေမယ်မကောင်းတာတွေကြမ်းနေမယ်ဒီလိုလုပ်နေတော့အကုသိုလ်ဘက်ကိုသွားနေတာအဲဒီအကုသိုလ်ဘက်ကိုသွားတဲ့အစိတ်အပိုင်းလေးတွေမိစ္ဆာဒိဋ္ဌိမိစ္ဆာသင်္ကပ္ပဒါလေးတွေကို အင်္ဂါလို့ဆိုတယ်နော်အဲတော့ပေါင်းပြောရရင် တမ္မာမဲခင်၈ပါးမိစ္ဆာမဲခင်၄ပါးပေါ့ဒီမှာနည်းနည်းလေးရှင်းကြည့်လိုက်ပေါ့နော်တမ္မာဒိဋ္ဌိမိစ္ဆာဒိဋ္ဌိကောင်းသောဉာဏ်အမြင်တွေရှိမယ်ကောင်းသောအသိဉာဏ်တွေရလာမယ်တမ္မာဒိဋ္ဌိမာသောအယူဆတွေရှိမယ်ဆိုရင် မကောင်းတာတွေယူဆမယ်တွေးယူဆတာတွေဆိုရင်တော့အယူဆမှားတာတွေဆိုရင်တော့မိစ္ဆာဒိဋ္ဌိပေါ့မှန်ကန်တဲ့အမြင်ရှိမှတမ္မာတေကပါမှန်ကန်တဲ့ အကြံတွေးတွေဖြစ်တယ်။မှားတဲ့အယူဆတွေရှိတော့မှားတဲ့အကြံတွေးတွေဖြစ်တာပေါ့။အဲ့လိုသူကအတွဲလိုက်သွားတယ်။တမ္မာဒိဋ္ဌိဖြစ်ရင်တမ္မာသင်္ကပ္ပဖြစ်မယ်။မိစ္ဆာဒိဋ္ဌိရှိရင်မိစ္ဆာသင်္ကပ္ပဖြစ်တယ်ပေါ့။နောက်ကြိုးစားတဲ့နေရာမှာလည်းကောင်းတာတွေကြိုးစားတာရှိတယ်။မကောင်းတာတွေကြိုးစားတာရှိတယ်။နော်ကောင်းတဲ့နေရာမှာလည်းကြိုးစားရင် အောင်မြင်တယ်လို့မကောင်းတဲ့နေရာမှာလည်းကြိုးစားရင်အောင်မြင်တာပဲ။တမာရီ ကောင်းတဲ့နေရာမှာလည်းတမာရီရှိတယ်ဘုန်းကြီးတို့ကတရားတွေပါလောက်ကြတယ်ခဏိကတမာရီရမယ်ဥပစာရီတမာရီရမယ်အပနာတမာရီရမယ်အခုတော့ဘုန်းကြီးပါဠိစကားတွေပဲပြောနေပါနောက်တော့ဒါတွေကဘုန်းကြီးပြန်သင်ပေးပါမယ်ဟိုတရားတွေအထုတ်တဲ့စိတ်လေးတွေငြိမ်သက်တည်ငြိမ်နေတာဒီအာယုံနဲ့မစိတ်ကတ်သွားပြီတဏှာထိုင်တဏှာလုံးပေါ့အနည်းဆုံး7မိနစ်15မိနစ်လောက်ကတ်အောင်စလုပ်ရတော့အဲ့ဒါဆိုခဏိကတမာရီ မိစ္ဆာတမာရီမှာလည်းမိစ္ဆာပဲမကောင်းတဲ့ဘက်မှာလည်းတမာရီကရှိတယ်ဗျ။ဒီမှာဖဲရိုက်နေတာတို့။ဒါဒီထဲမှာစိတ်ကစိုက်ကြတာငားများနေတာတို့။ဒီထဲမှာစိတ်ကစိုက်ကြနေတာ။ရုပ်ရှင်ကြည့်နေတာတို့။ဘေးကိုစိတ်ကမရောက်ဘူးဒီထဲဂိမ်းဆော့နေတဲ့ကလေးလေးတွေဆိုရင်မကောင်းတာတွေကြီးဂိမ်းဆော့အဲ့ဒါမျိုးတွေပေါ့။အဲတော့ အရိယာမဂ်ခင်တမ္မာမဂ်ခင်လို့လည်းခေါ်တယ်နော်အရိယာမဂ်ခင်တမ္မာမဂ်ခင်သို့မဟုတ်သူဂတိဘုံဘွားဆိုသွားတဲ့အတွက်သူဂတိမဂ်ခင်လို့လည်းခေါ်တာပေါ့အဲ့ဒီအရိယာမဂ်ခင်က၈ပါးရှိတယ်အဲ့ဒီ၈ပါးမှာဘုရားကြီးမှာဇရာကွက်လေးကြည်လိုက်ပေါ့နော်တမ္မာဒိဋ္ဌိနဲ့တမ္မာသင်္ကပ္ပကိုပညာမဂ်ခင်တမ္မာဝါယမတမ္မာတတိတမ္မာသမารိဒါသမารိမဂ်ခင် နောက်သီလမဲ့ခင်ကတမ္မာဝါစာတမ္မာကမ္မတာတမ္မာဇီဝဒါသီလမဲ့ခင်ခွန်ကြီးတို့ဒီတကယ်တကယ်ရှိတဲ့ပါဠိတော်မှာတော့တမ္မာဒိဋ္ဌိတမ္မာတက္ကပတမ္မာဝါစာတမ္မာကမ္မတာတမ္မာဇီဝတမ္မာဝါယမတမ္မာတတိတမ္မာသမာဓိဒီလိုရှိပါတယ်အခုဒီမှာတော့ခွန်ကြီးကဒီမဲ့ခင်သုံးပါးအကျင့်လမ်းစဉ်နဲ့ညီအောင်တို့သီလမဲ့ခင်တမ္မာရိမဲ့ခင်ပညာမဲ့ခင်ပေါ့ဒီလိုခွဲထားပါအဲ့တော့ကမ္မဋ္ဌာန်းတစ်ခုကိုကျင့်တော်မယ်ဆိုရင် အခြေခံသီလပြည့်စုံမယ်သီလပြည့်စုံမှပါဠိလိုပြန်သီလဝိတ္တုဖြစ်မှ စိတ်တဝိတ္တုစိတ်ကို စင်ကြယ်အောင်တန်ရှင်းအောင်ပြုလုပ်လို့လွယ်စိတ်တဝိတ္တုစိတ်ကစင်ကြယ်သီလစင်ကြယ်တန်ရှင်းနေမှပညာဝိတ္တုပညာတွေအစင်စင်ဖြစ်လာသီလအခြေခံမရှိရင်တော့ခွန်ကြီးတို့အဲစိတ်တဝိတ္တုမဖြစ်ဘူးစိတ်စင်ကြယ်တန်ရှင်းမှုမဖြစ်ဘူးစိတ်စင်ကြယ်တန်ရှင်းမှုမဖြစ်ရင်လည်းပဲပညာဝိတ္တု အသိဉာဏ်တွေလည်းမဖြစ်ဘူးပေါ့ဗျာဒါကြောင့်သီလကိုစောင့်တည်ရတဲ့ကျင့်သုံးရတယ်သီလကြတော့ဒီမဂ္ဂင်၈ပါးထဲမှာပါတယ်ဆိုပေမဲ့လို့ဘုန်းကြီးတို့ပုထုဇဉ်ပုဂ္ဂိုလ်တွေနဲ့ရိယပုဂ္ဂိုလ်နဲ့ကြွားခြားချက်ရှိတယ်ပုထုဇဉ်ပုဂ္ဂိုလ်များတော့သီလစောင့်တည်မှဒီမဂ္ဂင်၈ပါးပါတယ်လို့ဒီလိုသုံးပါတယ်အရိယပုဂ္ဂိုလ်တွေကြအရိယမဲ့ရတာတဲ့မဂ္ဂင်၈ပါးအလိုအပြည့်စုံဖြစ်သွားတယ် တာမန်ပုဂ္ဂိုလ်တွေကတော့သီလစောင့်တည်ထားမှသီလမဲ့ခင်ပါဖြစ်တယ်သီလမစောင့်တည်ထားရင်သီလမဲ့ခင်မဖြစ်ပါဘူးဒီသီလကတာမန်ပုဂ္ဂိုလ်များကြဘာလို့ ਆ လဲဆိုတရားမထိုင်ခင်စောစီရတယ်ကြိုပြီးတော့စောင့်တည်ထားဒါကြောင့်သူ့ကိုပုဗ္ဗဘာကမဲ့ခင်လို့တုံးထားတယ်နော်ဒုတိယကွယ်မှာပုဗ္ဗဘာကမဲ့ခင်ဆိုတွေ့လိုက်ပုဗ္ဗဘာကကတရားမထိုင်ရှေးကားတွေကြိုတင်ပြီးစောင့်တည်ထားတယ်သီလမဲ့ ဒီကျင့်နေတဲ့ချိန်တုန်းကကျင့်နေတဲ့ချိန်မှာတော့သူကမပါဘူးဗျနော်ဘာဖြစ်လို့လဲဆိုတော့တချို့ကမဆောက်တည်တိုင်းမပါဘူးဆောက်တည်တိုင်းပါ အပြည့်စုံပါနိုင်တာကတော့ခွေးတို့အရိယာပုဂ္ဂိုလ်များမှာကြာမဲ့ညာဖုန်ညာရသွားမှာမဲ့ကရှစ်ပါလုံးပါဝင်ပါတယ်မဲ့ညာဖုန်ညာမရသေးရတော့သီလဆောက်တည်တိုင်းသီလမဲ့ကဖြစ်မယ်သီလမဆောက်တည်သီလမဲ့ကမဖြစ်ဘူးပေါ့အတူနီးနဲ့ဆောက်တည်ဆောက်တည် အရှိန်နည်းနဲ့ဆောက်တည်ဆောက်တည်ကြိုက်တယ်လို့ဆောက်တည်ပေါ့နော်အဲ့ဒါလေးမှတ်ထားတကယ်လုံးလောက်တာတော့ဘုန်းကြီးတို့ပညာမဲ့ခင်နဲ့တမာရီမဲ့ခင်ပေါ့လို့ဒါကတော့ဘုန်းကြီးထက်ကရာအတိုင်းပြောတာတကယ်ကျင့်တာကတော့ဒီမှာတော့ကာရကမဲ့ခင်လို့ခေါ်တယ်ပညာမဲ့ခင်က2ပါးတမာရီမဲ့ခင်က3ပါးဒါအလုံးမဲ့ခင်လို့စာပေကျမ်းဂန်များမှာဖွင့်ပြပါတယ်ဒီ၅ပါးနဲ့လောက်တယ်ပေါ့လေတကယ်တကယ်ကြရင်တော့ အဲ့ဒီ၅ပါးလုံးကမလုတ်သေးဘူးဗျပထမဆုံးဗာမက်ခင်ကစလုတ်လဲဆိုတမာရီမက်ခင်နဲ့စလုတ်ရတယ်တမာရီမက်ခင်ကဗာလဲဆိုအဲ့မှာကြည့်လိုက်မယ်တမာဝါယမတမာတတိတမာတမာတိအဲ့ဒီမက်ခင်၃ပါးနဲ့စလုတ်ရတယ်ဒါကိုဘုန်းကြီးတို့ဘုရားရှင်ကတမာရီတုတ်တန်ပါဠိလေးနည်းနည်းရုပ်ပြမယ်နော်ပြီးမှအဓိပ္ပာယ်ပြောမယ်တမာရီဘိခွေဘာဝိထာတမာရီရောက်အထုတ်ကြ သမာဓိတော့ဘေကွေဘေကုယထဗုဒ္ဓပဇာနာတိသမာဓိရှိတဲ့ပုဂ္ဂိုလ်မှသမာဓိတည်တဲ့ပုဂ္ဂိုလ်မှအမှန်တိုင်းသိလိမ့်မယ်ဘုရားသမာဓိတုတ်တန်နေမှာအဲ့ဒီတရားခဏခဏဟောတယ်ရောက်ဘုန်းကြီးတို့ကတရားတစ်ခုအားထုတ်မဲ့ကြရင်ပထမဆုံးသမာဓိရအောင်အရင်လုပ်ရပါဒါကြောင့်မို့အလုံးမဲ့ခင်ပြောတဲ့နေရာမှာဒီသမာဓိမဲ့ခင်၃ပါးကအရေးကြီးတာပေါ့နော်ဒါလေးမှတ်ထားမယ်။သမာဝါယမသမာတတိသမာသမာဓိ တမာရီဖြစ်ပုံလေးတမာတမာရီဖြစ်ပုံလေးရင်စပြောပါမယ်အာနာပါနာဝင်လေထွက်လေဆိုရင်ဒီလေလေးပေါ်မှာတတိကအောင်မြင်းအောင်အရင်လောက်ရမှာကတ်တယ်မြဲတယ်ဆိုတော့စာပေနဲ့ကတ်အောင်ပြောတတိကအောင်မိတာအမှတ်ရတာဒီလေလေးပေါ်အမြဲတမ်းမှတ်နေအမှတ်ရနေအောင်ဒါမျိုးလေးလောက်ရအမြဲတမ်းမှတ်ရဖို့အတွက်ဘုန်းကြီးကဘာလို့လဲဆိုတမ္မာဝါယမလုံးလာလို့တယ် လုံးလဆိုတာကမနေ့ကဘုန်းကြီးထိုင်းနေနည်းနည်းပြောပါတယ်အနာဘာနာပဲမှတ်မှဝါယောဒပဲမှတ်မှခါကိုမှတ်မှထားတယ်ခေါင်းကိုလည်းမှတ်မှထားအဲ့ကြတော့ဝင်လေထွက်လေရမှန်ပြီးတော့မှတ်ရတာလွယ်ကူတယ်ကရတာလွယ်ကူတယ်ခါမှတ်ထားတာခေါင်းမှတ်ထားတယ်ဆိုတာဝီရိယပဲကာယိကဝီရိယဝီရိယနှစ်မျိုးရှိတယ်ကာယိကဝီရိယစေတသိကဝီရိယကိုယ်ကလည်းတင်းတင်းရင်ရင်လောက်ရတအားကြီးတင်းထားတာမဟုတ်ဘူး ပုံမှန်နေထားခါကိုမတ်မတ်ထားမယ်ခေါင်းကိုမတ်မတ်ထားမယ်အောက်ကခြေထောက်တွေလည်းမနာမကျင်အောင်ထပ်မထားတာမျိုးဒါကာယကဝိရိယခေါ်တယ်။နောက်စေတသိကဝိရိယဒီဝင်လေထွက်လေဖို့ပေါ်ပေါ်မှာစိတ်ကကတ်တော့ငါလှုပ်မယ်ရအောင်ကိုလှုပ်မယ်စေတသိကဝိရိယနာဝိရိယလည်းလိုတယ်ခပ်ပေါ်ပေါ်ခပ်ရောရောငါရရင်လှုပ်မယ်မိရင်လှုပ်မယ်ဒီလိုလှုပ်လို့တော့မရဘူးဗျာသူကတကယ်ကိုတင်းတင်းရင်းလှုပ်ရတာ တမာရီမရခင်ကြားသို့မဟုတ်မှတ်စိတ်နဲ့အာယုံနဲ့မကတ်ခင်ကြားဘုန်းကြီးပါဝင်ပေါ့တော်တော်လေးလောက်ရပါတယ်ကတ်သွားပြီဆိုလို့ရှိရင်သူကသူအော်တိုမက်တစ်မှတ်သွားသူကအတိအာယုံနဲ့မှတ်စိတ်တွေကကတ်သွားပြီတော်တော်မှတ်လို့ကောင်းပါတယ်ဒီတော့တတိကအာယုံပေါ်ကတ်သွားအောင်တမ္မာဝါယမလိုပါတယ်တတိနဲ့တမ္မာဝါယမတို့ သူကသူအချိုးကြကြအလုံးလုံးသွားပြီဆိုရင်တတိအာယုံမှာဖတ်ခလက်ကတ်သွားလိမ့်မယ်ကတ်သွားလို့ရင်ဒါကိုတမ္မာတမာရီလို့ခေါ်တယ်တမ္မာတမာရီကိုဘုန်းကြီးတို့ဗိဓမာတို့ဘာတို့မှာじゃဧကကရာလို့လည်းသုံးတယ်ဧကကတေဧကကအာယုံအာယုံတစ်ခုတည်းကိုကတ်သွားတာမြဲသွားတာခိုင်သွားတာတည်သွားတာဒါကိုဧကကရာလို့ခေါ်တယ်တမာရီလို့ခေါ်တယ်ဒီသုံးခုကအလုံးလုံးပါတယ် အဲ့တော့ယောဂီတို့ဘုန်းကြီးတို့တွေတရားအထုတ်ကြပြီဆိုလို့ရှိရင်ဒီတမာတိမက်ခင်ပြည်ဆောင်လုပ်ပါ ခုနဘုရားဟောတဲ့စကားလေးကိုအမှတ်ရလိုက်ပါဩငါတမာရိယာမှာဖြစ်မယ်တမာရိယာမှာဉာဏ်ဖြစ်မယ်တမာရိယာမှာဉာဏ်တွေတက်ပြီးတော့သိဉာဏ်ဓုတွေဖြစ်ပြီးကိုယ်မူရာတွေနှုတ်မူရာတွေစိတ်ထားတွေပြောင်းမယ်ဒါကြောင့်မို့လောဘကြီးစရာမလိုဘူးဓမ္မတမာရိယာအောင်လုပ် လောဘကြီးပြီးတော့တမာရီကမရသေးဘူးအဲ့တော့ဝိပဿနာရှုတာတို့သို့မဟုတ်မြင်သမျှပေါ်သမျှအာယုန်တွေလိုက်ရှုတာတို့အဲ့ဒါဆိုရင်တော့တမာရီကမဖြစ်တဲ့အတွက်ဉာဏ်လည်းမဖြစ်ဘူးပေါ့ဗျာဝိပဿနာဉာဏ်မဖြစ်ရင်ဘုန်းကြီးကိုလည်းကြည့်လို့ရတယ်နော်ဟောဒီဘုန်းကြီးတရားတွေအားထုတ်နေတာသူ့စိတ်ထဲမှာတကယ်ဉာဏ်ဖြစ်မဖြစ်ဘုန်းကြီးကဘယ်လိုစီစစ်လို့ရလဲသူ့ရဲ့အမူအရာလေးတွေကြည့်လို့ရတယ်နော်ပြီးတဲ့အခါကျသူ့ရဲ့အပြောအဆိုတွေ သူ့ရဲ့အနေစိတ်တွေစိတ်ထားတွေကြည့်လို့ရတယ်တရားမပြည့်တရားမရှိရင်တော့သူ့အမူအရာတွေဘာမှပြင်မအောင်တရားတာတကယ်ရှိကြည့်ဘုန်းကြီးတို့အမူအရာတွေအလိုလိုပြင်ပါတယ်ဗျဒါဘုန်းကြီးအမအခမ်းပါဘုန်းကြီးကိုလည်းကြည့်လို့ရတယ်သူတော်ကောင်းများကိုလည်းကြည့်လို့ရတယ်ဘယ်ပုဂ္ဂိုလ်ဆိုကြည့်လို့ရတချို့ကတော့ဒါပြောတယ်ပေါ့ပြောပြီးမှလို့သူမှအဲ့ဒီလို အနေထားတွေကြည့်လိုက်တော့တမျိုးဖြစ်နေတယ်တမျိုးဖြစ်နေတော့ ကိုယ့်အတွက်လည်းမကောင်းဘူးဗျကိုယ့်ကိုကြည်နေတဲ့ပုံကောများတယ်။အိုးဒီပုံကအပြောတစ်မျိုးလုပ်တစ်မျိုးပါလားဆိုဒီလိုဖြစ်တတ်တယ်။ဒီတော့ပထမဆုံးဘုန်းကြီးတို့တွေကတမာရီမဲ့ခင်ဖြစ်အောင်ကြိုးစားပါ။တမာရီမဲ့ခင်ဖြစ်သွားပြီဆိုမှဝိပဿနာရှုတဲ့အခါမှာပို့ပြီးတော့ဉာဏ်ရဖြစ်ပါနော်။ပညာမဲ့ခင်ပေါ့။ပညာမဲ့ခင်ဆိုတာကဒီရုပ်သဘောပထမဆုံးဝိပဿနာဉာဏ်တွေဘုန်းကြီးနည်းနည်းလောက်တော့ပြောပါမယ် ပထမဆုံးဝိပဿနာဉာဏ်တွေကနာမရူပပိစေတာဉာဏ်ဆိုရုပ်တရားအနံတရားတွေကိုတကယ်ဉာဏ်နဲ့မြင်တာသိတာပြောနှစ်ပိုင်းရှိတော့ဗောတချို့ဆရာတော်ကြီးကဒီမှာရုပ်တရားတွေကိုအသေးစိတ်မြင်အောင်ရှုရမယ်နံတရားတွေအသေးစိတ်မြင်အောင်ရှုရမယ်ဒီလိုသင်တဲ့ဆရာသမားလည်းရှိပါတယ်အကြောင်းကျိုးတွေလည်းဒီတိုင်းပေါ့အကြောင်းကျိုးလည်းဘယ်လိုအကြောင်းကျိုးမြင်ရမယ်ဆိုမျိုးမျိုးပြောကြတယ်ဒါကတော့ဘုန်းကြီးတို့ကတဦးနဲ့တူဇယိုက်ကမတူတော့ပုံစံဒီပုံစံကွယ်ကြီးရဲ့ချလို့မရ ယုံနာကွဲပြားပြားမြင်ပုံကိုလည်းကွဲလိုက်မယ်။ကြောင်းကျိုးမြင်ပုံလည်းကွဲလိုက်မယ်။ဘုန်းကြီးတို့စာပေလေးလာရင်ပိုသိပါတယ်။တမျိုးတည်းတစ်ထပ်တည်းမသွားပါဘူး။တဦးနဲ့တူမတူပါဘူး။ကြောင်းကျိုးမြင်ပုံချင်းကွာမယ်။ယုံနာမြင်ပုံချင်းကွာမယ်။ယုံနာကိုတဲတဲကွဲကွဲမြင်သွားတာမျိုးဒုတိယတစ်ဆင့်တက်ပြီးတော့ဒီယုံနာတရားတွေအကြောင်းကျိုးမြင်သွားတာမျိုးဒါဒုတိယဉာဏ်ပေါ့အဲ့တို့ဝိပဿနာဉာဏ်လေးတွေတမာရီအားကောင်းလိုက်အစစ်အစစ်အစစ်အစစ်မြင်သွားလိုက်ဘုန်းကြီးပြောစရာမလို အဲ့ဒီလိုမျိုးဘုန်းကြီးတို့မြင်စေခြင်းတယ်အဲ့ဒီလိုမြင်မှလည်းကြိုးရှိတာပေါ့နော်နော်ဒီတမ္မာဒိဋ္ဌိနဲ့ပတ်သက်ပြီးဘုန်းကြီးတို့စာပေတွေခွဲတဲ့အတိုင်းဘုန်းကြီးပြောပြအောင်မယ်နော်စာပေတန်တဲ့ဆိုနေတော့အသိခနာထောင်ပေါ့ဒီတမ္မာဒိဋ္ဌိဟာလောကီတမ္မာဒိဋ္ဌိလောကုတ္တရာတမ္မာဒိဋ္ဌိလို့နှမျိုးရှိပါတယ်လောကီတမ္မာဒိဋ္ဌိဆိုတာကဘုန်းကြီးတို့ကမ္မတက္ကရာတမ္မာဒိဋ္ဌိဝိပဿနာတမ္မာဒိဋ္ဌိဆိုနှမျိုးထပ်ခွဲပါတယ် ကမ္မတက္ကရာတမ္မာဒိဋ္ဌိဆိုဘုန်းကြီးတို့လုပ်ငန်းတစ်ခုဗုဒ္ဓဘာသာမှာကုသိုလ်ကောင်းမှုတစ်ခုခု လုပ်တော့မယ်ဆိုဒီကမ္မတက္ကရာတမ္မာဒိဋ္ဌိရှိကိုရှိရတယ်ကမ္မတက္ကရာတမ္မာဒိဋ္ဌိဆိုတာကကံကံအကျိုးကိုယုံကြည်တယ်ယုံကြည်တဲ့အတိုင်းတတ္တဝါတွေတတ္တဝါတွေကကံတာဥစ္စာကိုယ်ပိုင်ဥစ္စာရှိကြတယ်လို့အဲ့လိုသိတဲ့အတိညာမျိုးပေါ့ဒါကမ္မတက္ကရာတမ္မာဒိဋ္ဌိပဲနော်ဆိုလိုတာကကံကံရဲ့အကျိုးကို သိနာလေတဲ့ဉာဏ်ဟာကာမတက္ကရတမဒိဋ္ဌိကောင်းတာလို့ကောင်းကြရမယ်ဆိုးတာလို့ဆိုးကြရမယ်ဒီလိုဉာဏ်လောက်တော့အနည်းဆုံးရှိရတယ်နော်လူရာတဏ္ဍာပဲဖြစ်ဖြစ်ဒီလားဆောက်တည်တာပဲဖြစ်ဖြစ်တရားတွေအထုတ်တာပဲဖြစ်ဖြစ်ဒါမှဘုန်းကြီးကတင်းတင်းချင်းလုပ်ဖြစ်တယ်ဒါဘုန်းကြီးတို့ဟိုကုသိုလ်ဖြစ်ကြောင်း10မျိုးပုံညကရိယာဝတ္ထု10ပါးထဲမှာကြတော့ဒိဋ္ဌိစုကမ္မလို့သုံးအတူတူပဲဉာဏ်ပဲ ကံကံရဲ့အကျိုးကိုလက်ခံယုံကြည်တဲ့ဉာဏ်ဟာကမ္မတရကမ္မဒိဋ္ဌိတနည်းအားဖြင့်ပြောရင်ဒိဋ္ဌိစုတုကမ္မလို့ခေါ်တယ်။နောက်တစ်ခုကဘာလဲဆိုဝိပဿနာတမ္မာဒိဋ္ဌိဝိပဿနာတမ္မာဒိဋ္ဌိဆိုတာကဒီမှာလည်းမထူးပေါ့ဗျာခုနကဘုန်းကြီးခြေကဉာဏ်ပဲပြောတာဝိပဿနာဆိုတာကအိဋ္ဌဒုက္ခအနတ္တအနေနဲ့မြင်သွားတဲ့ဉာဏ်မျိုးကိုခေါ်ပါတယ်။အိဋ္ဌမမြင်သေး၍ဒုက္ခမမြင်သေး၍ အနတ္တမမြင်သေးရတာဝိပဿနာလို့ပြောလို့မရပါဘူးတချို့ကတော့ဘုန်းကြီးတို့ကမ္မဋ္ဌာန်းဆရာလုံးတော့အများကြီးတွေ့ပါတယ်အာတပည့်တော်တို့ကဝိပဿနာပဲရှုတယ်ဗျာသမထဆိုမရှုပါဘူးဒီလိုပြောတဲ့အလေးထားအများကြီးတွေ့ရဒါရင်ဝိပဿနာရှုရင် ပြောသားမဟုတ်ဘယ်လိုရှုလဲတရားရှစ်ကြည့်လိုက်တဲ့ခါကျသူဟာဝိပဿနာဉာဏ်ဖြစ်မဲ့စကားလုံးကတခုမှမပြောနိုင်ဥပမာဆိုပါတော့ဝင်လေထွက်လေပဲရှုတယ်ဖြစ်ပြပဲရှုတယ် ဘောင်းပိန်မဲ့ရှုတဲ့အစာကြီးလို့ပေါ့လေဒီလိုတွေပြောလာအဲ့ဒါလောက်နဲ့ဝိပဿနာဟုတ်သေးဘူးဗျအဲ့ဒီရဲ့သဘောတဘာဝလေးတွေဒီယုံနာရဲ့သဘောတဘာဝလေးတွေဖြစ်ပျက်ကိုမြင်ရမယ်ဖြစ်ပျက်လို့မကောင်းဒုက္ခလည်းမြင်ရမယ်ကိုပြင်းလို့မဖြစ်တဲ့အနတ္တလည်းမြင်ရမယ်ဖြစ်ပျက်မြင်ုံနဲ့လည်းဝိပဿနာဉာဏ်မပြည့်စုံသေးဘူးဗျအနေစာရောဒုက္ခရောအနတ္တရော အတုပရောအဲ့ဒီလိုတွေမြင်မှဒါဝိပဿနာလို့ခေါ်တယ်ဒီတော့ချုပ်ပြောရင် ယုံနာယုတ်တဘာဝနာမ်တဘာဝတို့ရဲ့အနိစ္စဒုက္ခအနတ္တသဘောကိုသိတဲ့ဉာဏ်ဟာဝိပဿနာတမ္မာဒိဋ္ဌိဒီလိုမှတ်ထားပါနောက်တစ်ခုကတော့ဘုန်းကြီးတို့လောကုတ္တရာတမ္မာဒိဋ္ဌိဆိုတာရှိပါသေးတယ်လောကုတ္တရာတမ္မာဒိဋ္ဌိဆိုစာသံပေသံနဲ့ပြောရင်တော့လောကုတ္တရာမဲ့ဖို့နဲ့ရှင်တဲ့ဉာဏ်တနည်းအားဖြင့်ပြောရင်မဲ့ဉာဏ်ဖို့ဉာဏ်ဟာလောကုတ္တရာတမ္မာဒိဋ္ဌိပါပဲအဲ့လိုမှတ်ထားမယ်နောက်တစ်ခုဘုန်းကြီးတို့ ခုကစာသင်နေတဲ့သဘောဆိုတော့ပြည့်ပြည့်စုံစုံလေးဘုန်းကြီးထပ်ပြောခြင်းပါတယ်တမ္မာဒိဋ္ဌိကိုအဲ့လိုခွဲသလိုတကယ်တကယ်စာပေကျမ်းဂန်များခွဲတာကိုထပ်ပြောပါဦးမယ်ဥရိပန္နတထဂရာတို့ဘာလို့ထဂရာ95မှာတွေ့ရတယ်တမ္မာဒိဋ္ဌိ6မျိုးသူကကြတော့အသေးစိတ်တွေခွဲပြဒါလေးတွေကတော့ဒီထဲမှာတော့မှတ်စုတယ်တော့မပါဘူးပေါ့ဗျာ ကိုယ့်အကူမှတ်ခြင်းလည်းမှတ်တာဒီတိုင်းနားထောင်တိုင်းလည်းလုံလောက်ပါတယ်ခုနကပြန်ချုံပြောတာတမာတိတွေ6မျိုးနံပါတ်1ကမ္မတက္ကရာတမာတိတိခုနကံကံရဲ့အကျိုးကိုဒီနားလေလက်ခံတဲ့ဉာဏ်ဟာကမ္မတက္ကရာတမာတိတိဖြစ်တယ်။နောက်ဇာနာတမာတိတိဘုန်းကြီးတို့အာနာပါနာတွေအထုတ်တယ်ကတိုင်း10ပါးအထုတ်တယ်ဇန်တရားတွေရလာအဲဒါဇန်ပညာတွေဖြစ်လာဒါကိုဇာနာတမာတိတိလို့ခေါ်ပါ ချို့ကဇံလန်းစဉ်မသွားဘူးဝိပဿနာဓာတ်တွေအထုတ်တယ်ဝိပဿနာအထုတ်အထုတ်တဲ့အခါကျဝိပဿနာဉာဏ်နဲ့ဆင်းဆင်းတက်တာပေါ့ဗျာဓမ္မစုယုံ nant ကွဲပြားတဲ့ဉာဏ်မျိုးဖြစ်တယ်မြင်နေတာတကယ်ကိုမြင်တာဘုန်းကြီးတို့ပြောလို့မြင်တာမျိုးမဟုတ်ဘူးဒီယုံ nant တရားတွေကအကြောင်းကျိုးဆက်ဆက်ဖြစ်နေပါလားဆိုဒါလည်းမြင်ပါတယ်ကြောင်းကျိုးဆက်ဆက်ဖြစ်တဲ့ယုံ nant တရားတွေကပေါ်ပြီးပြောက်ဖြစ်ပြီးပြက်အိဋ္ဌာမြင်ပါတယ်ဆင်းရဲတဲ့ခံခက်တဲ့မလိုချင်တဲ့သဘောဒါလည်းမြင်ပါတယ် ဒီကြောင်းကျိုးဆက်ဆက်ဖြစ်တဲ့ယုံ nant တရားတွေဟာသူ့သဘောသူဖြစ်နေတာပါလားကိုယ်သဘောသူမဖြစ်ပါလားအနတ္တသဘောလည်းမြင်ပါတယ်အဲ့ဒီလိုဝိပဿနာဉာဏ်တွေကြတော့ဝိပဿနာတမ္မာဒိဋ္ဌိလို့ခေါ်ပါတယ်ဝိပဿနာဉာဏ်တွေဆင်းဆင်းဖြစ်နေတာဝိပဿနာဉာဏ်တွေကတဆင့်တက်ပြီးတော့သင်္ခါရုပ္ပခဉာဏ်အဲ့ဒီအနေနဲ့ဉာဏ်တွေဆင်းဆင်းဆင်းတက်တော့တယ်နုလောမဉာဏ်ဂုရဘူးဉာဏ်မဲ့ဉာဏ်ဖိုလ်ဉာဏ်အဲ့လိုဉာဏ်တွေဆင်းဆင်းတက်သွားပြီး မဲ့ရသွားအဲကြောင့်မေဃတမ္မာဒိဋ္ဌိလို့ခေါ်ပါမဲ့ရပြီးဖိုတန်းရတာဖလတမ္မာဒိဋ္ဌိလို့ခေါ်ပါဖိုရပြီးနောက်ကပိဿခဏဉာဏ်ဆိုဖြစ်တယ်ဗျအဲ့ဒါလေးအရေးကြီးလို့ပြောချင်တာဒီဓမ္မစကြာတုတ်မှလည်းတွေ့လိုက်တယ်ဓမ္မစကြာတုတ်မှကျတော့ဘုန်းကြီးတို့ ကတဉာဏ်နေနဲ့တုံထားတယ်မဲ့ဉာဏ်ရပြီးဖိုဉာဏ်ရပြီးမဲ့ဉာဏ်ရမဲ့ဉာဏ်ရပြီးဖိုဉာဏ်ရတယ်ဖိုဉာဏ်ရပြီးပိဿခဏဉာဏ်ဖြစ်တယ်ဟောငါပဲမဲ့ရသွားပြီ ငါဖယ်ဖို့ရဆိုဆင်ခြင်လို့ရတယ်ကိုရတာနိဗ္ဗာန်ကိုဆင်ခြင်လို့ရတယ်ကိလေသာတော့ဆင်ခြင်လို့ရတာရှိတယ်မရတာရှိတယ်ဆိုတင်းကျော်အဲ့လိုပြောတာဘုန်းကြီးကတော့ရတာကိုပို့ကြိုက်တယ်ရမှာကိုဟာဘာကိလေသာပယ်တယ်မပယ်ဘူးဆိုသိတာပေါ့နော်ခုနမဲ့ညာဖုန်ညာပြည့်စုံနိဗ္ဗာန်တော့တေချာဖို့ဆင်ခြင်လို့ရတယ်လို့ပြောဘုန်းတို့ဒီကြောင်းနဲ့ပတ်သက်ဘုန်းကြီးလည်းလေ့လာပါတယ်ဟိုဆုံးလုံးဆရာတော်ရဲ့အထုပ်ပတ်တိကို ယောဂီတို့ကြုံတဲ့ကဖတ်ကြည့်လိုက်နော်သူဟာဘယ်ပထမမဲ့ဆိုတော့ဘယ်နေ့ဘယ်ရက်ဘယ်ချိန်အတိအကျရေးတယ်ဒုတိယမဲ့ဘယ်နေ့ဘယ်ရက်ဘယ်ချိန်ရအတိအကျရေးတယ်တတိယမဲ့သုထမဲ့အကုန်လုံးအတိအကျရေးအဲ့ဒါပိဿကရညာထင်ရှားဖြစ်တယ်ဆိုတဲ့အကြောင်းကိုပြောတာဒီတော့မဲညာဖုန်ညာရရင်ပိဿကရညာဖြစ်မှသိကြပါတယ်ပိဿကရညာမဖြစ်သေးရင်တော့ယောဂီတို့ဘုန်းကြီးတို့တွေရဲ့မဲညာဖုန်ညာမသိကြပါဘူးဒါလေးပြောချင်တော့နော် ဒါကတမ္မာဒိဋ္ဌိ6မျိုးဒါဒီလောက်ဆိုပြည့်စုံပါတယ်နောက်တကတမ္မာသင်္ကပ္ပဉာဏ်တွေကအတိညာအတွေးမြင်နေမှန်မှစဉ်းစားတွေးခေါ်မှုတွေမှန်ပါတယ်ဒါကိုတမ္မာသင်္ကပ္ပလို့ခေါ်ပါတယ်တမ္မာသင်္ကပ္ပမှာဘုန်းကြီးတို့စာပေတွေနောက်ပိုင်းခဏခဏတွေးလိုက်မယ်စိတ်ဓာနုပဒနာကြလို့ဘုန်းကြီးဒါတွေပြန်ပြောပါတမ္မာသင်္ကပ္ပမဲ့ခင်၃မျိုးရှိတယ်နိခမ္မတမ္မာသင်္ကပ္ပ အပြာပါဒတမ္မာသင်္ကပ္ပအဝိဟိန္ဒတမ္မာသင်္ကပ္ပဒီလိုခွဲထားပါနိခမ္မတမ္မာသင်္ကပ္ပဆိုတာကအနောင်ဖွဲ့တွေကနေလွတ်မြောက်သွားတဲ့သဘောမျိုးကိလေသာနောင်ဖွဲ့နိဝေနနောင်ဖွဲ့စာရည်တွေပေါ့လေအနောင်ဖွဲ့တွေကလွတ်မြောက်သွားတဲ့သဘောမျိုးကိုနိခမ္မခေါ်တယ်ဒီမှာနိခမ္မဆိုရင် ဘုန်းကြီးတို့ဒီစာသင်တာဖြစ်တဲ့အတွက်ဒီနိခမနဲ့ပတ်သက်ပြီးတော့ဘုန်းကြီးပြည့်ပြည့်စုံစုံပြောပါမယ်။ဣတိယထကရာအဲ့ဒီမှာတရားကုံမှာတိတိကျဖွင့်ထားတယ်။နိခမ၅မျိုးဆိုရင်ဓမ္မနိခမပါလဲဆိုယဟန်ဖြစ်ပေါ့ဒီကိလို့ပြောရင်ယောဂီတို့သီလရှင်တို့ကိုရင်တို့ယဟန်တို့ပေါ့နော်။အဲ့ဒီလိုပုံကိုများဟာဒီအိမ်အဖွဲ့အစည်းကနေအိမ်တော်အဖွဲ့အစည်းအိမ်နေတဲ့နေရာကနေထွက် ထွက်မြောက်သွားတယ်လွတ်မြောက်လာတယ်ဒါနိခမခေါ်တယ်နော်ယံဖြစ်လှုပ်လိုက်တာယောဂီဖြစ်လှုပ်လိုက်တာကိုရင်တိလရှိလှုပ်လိုက်တာကကိုအိမ်နောင်ဖွဲ့ရနေထွက်ထွက်မြောက်လာတဲ့အတွက်နိခမလို့ခေါ်တယ်ဒါနိခမတစ်မျိုးနောက်တစ်ခုကတော့ဇန်တရားတွေအထုတ်လိုက်တယ်ပထမဇန်ရတယ်ပေါ့ဗျာပထမဇန်ရတယ်နိဝရဏကင်းမှာပထမဇန်ရပါပထမဇန်ဟာလည်းနိဝရဏတရားမှာထွက်မြောက်လို့သူ့ကိုလည်းနိခမလို့ခေါ်ပါ နိခမနှမျိုးရှိပြီနော်ပထမပပိစနိခမဒုတိယကပထမဇံနိခမပထမဇာနာနိခမတတိယကနိဗ္ဗာန်အဲတတိယကဝိပဿနာပေါ့နော်တချို့ကဇံတရားတွေအာမထုတ်ဘူးဝိပဿနာပဲအာထုတ်တယ်ဝိပဿနာပဲအာထုတ်တဲ့ခါကျတော့ဝိပဿနာအာထုတ်တော့များသောအားဖြင့်ဘုန်းကြီးတို့တွေကဘလို့ထင်တဲ့ဒီယုံ nant တရားတွေပေါ်မှာအနေဆာပြောင်းပြန်ကြီး နေဆမြဲတယ်လို့တင်တာငါခန္ဓာကိုဥပဘုန်းကြီးရဲ့ခန္ဓာကိုယ်ကြီးဆိုတော့မနေ့ကလည်းဥပဒိကဒီပုံစံနဲ့ပဲဒီနေ့လည်းဒီပုံစံတိုင်းပဲမြဲတယ်လို့ပဲထင်နေတာဝိပဿနာတကယ်ရှုတဲ့အခါကျတော့မမြဲတာဆိုသိလိုက်နော်တကူကမြဲတာကိုမမြဲတာလို့သိလိုက်တဲ့အခါကျတော့မြဲတယ်ဆိုတဲ့တရားမှလွတ်မြောက်သွားတာပေါ့သူကခန္ဓာကိုယ်ကြီးကဘုန်းကြီးတို့ခုတက်တော့တက်တာထိုင်နေရင်နာကျင်ကြိုက်ခဲမှုကတက်တာတယ်နော် နည်းနည်းလေးကြာလိုက်ဟိုနာနာဒီနာအောင်ငြိမ်ငြိမ်လေးထိုင်နေခန္ဓာကိုယ်ရဲ့ဒုက္ခတွေပိုသိပါအသက်ကြီးလာပိုသိတယ်ယောဂဝိနာဖြစ်လာပိုသိတယ်အဲ့ဒီကာလမျိုးဆိုရင်တော့ခန္ဓာကိုယ်ကချမ်းသာတာတခုမှမရှိပဲဆင်းရဲတာကြီးပဲဆိုအဲ့လိုနားလေလက်ခံလိုက်ရင်ဒုက္ခဆိုတဲ့အကုသိုလ်တရားတွေလွန်မြောက်သွားတာအတ္တအနတ္တပေါ့လေနော်ခွန်ကြီးတို့ထင်းတာကိုယ်ခန္ဓာကိုယ်ကြီးဟာ ဟိုကိုလုံးချင်လို့လုပ်လို့ရတယ်ကိုဖြစ်ချင်လို့ဖြစ်လို့ရတယ်ဒီလိုပဲထင်တယ်အဲ့ဒီလိုမဟုတ်ပါဘူးဗျာကိုဖြစ်လို့နည်းနည်းမှမဖြစ်ဘူးကိုဘုန်းကြီးကိုယ်တိုင်တက်တော်တက်တာထိုင်နေတယ်နော်ဘုန်းကြီးဗြဟ္မာယကဆိုရင်ဟိုညောင်းတဲ့အလေးထားရဘုန်းကြီးထိုင်တာမကြိုက်လို့မတ်တရပြောတော့ခန္ဓာကမငြိမ်ဘူးပေါ့ဗျာဒါကြောင့်ကိုကိုထိုင်ပြီးတော့ပြောတာအဲ့ဒါမျိုးပေါ့ကိုယ်ခန္ဓာကိုယ်က ကိုကတော့ငြိမ်တယ်နဲ့ထင်လိုက်တာပေါ့ကိုကကိုပြန်ကြောက်ငါခန္ဓာကလှုပ်နေပါလားအဲ့လိုပြန်တော့ဒါကိုခန္ဓာကိုကိုဖြစ်နေလို့မဖြစ်တဲ့အနတ္တသဘောကိုပြောနေဟောငါခန္ဓာကငါဖြစ်လို့မဖြစ်ပါလားသူဖြစ်လို့ဖြစ်နေပါလားအဲ့လိုမြင်တာနဲ့ဒီပြိုင်နဲ့အတ္တကလို့လို့ပြုတ်ကြပါပြီးတော့ဝိပဿနာရှုတဲ့ပုဂ္ဂိုလ်များကဒီမှာတတိထားမဲ့တစ်ချက်ပါလာတယ်။များသောအားဖြင့်အိဋ္ဌဒုက္ခအနတ္တရှုကြတာများတယ်။ခန္ဓာကိုယ်ကြီးကို ဒီမှာမဆန္ဒတို့ဘာလို့တွေ့နေရတယ်ပေါ့ခန္ဓာကိုယ်ကြီးဘုန်းကြီးတို့ကဘာဖြစ်လဲဆိုလှပ်ပါတယ်တင့်တယ်ကောင်းတယ်မြတ်တဲ့ဖွဲ့ရှိဒီလိုထင်တာဒီလိုထင်းနေရင်တော့ခန္ဓာကိုယ်ရဲ့တွေ့တာမြန်လို့တာခန္ဓာကိုယ်ချစ်ခင်နေမှာပဲချစ်ခင်နေအပြစ်မမြင်အပြစ်မမြင်ရင်ဘယ်တော့မှတရားမရနိုင်တရားကခန္ဓာကိုယ်ရဲ့အပြစ်ကို မြင်ဖို့အတွက်အတုပကိုရှုရတယ်အတုပကိုရှုမှခန္ဓာကိုယ်ရဲ့အပြစ်တွေမြင်မယ်အပြစ်တွေမြင်မှသုဘဆိုတဲ့အကုသိုလ်တရားလွတ်မြောက်သွား တော့ဝိပဿနာဟာခုနမြဲတယ်ဆိုတဲ့အာဟုသို့ ချမ်းသာတယ်ဆိုအာဟုသို့တွေအတ္တဆိုတဲ့အာဟုသို့တုပဆိုတဲ့အာဟုသို့တွေတုပလို့ရှုတတ်တဲ့အာဟုသို့တရားတွေမှာထွက်မြောက်တာလို့နိခမခေါ်ပါတယ်ဆိုပြီးတော့ဤဒီကိုထာဂရမှာရှင်းပါတယ်နော်ပထမကပပိစ္ဆာလည်းနိခမပရမဇန်လည်းနိခမဝိပဿနာလည်းနိခမပရမဇန်မလားဆိုဒုတိယဇန် စသည်မှာဖြစ်တဲ့ကုသိုလ်တွေမဲ့ကုသိုလ်တွေဒီတရားတွေကလည်းပဲကုသိုလ်အလုံးပေါ့ဗျာပရမဇန်ကျွင်းကြံတဲ့ကုသိုလ်တွေပေါ့ဒုတိယဇန်ကုသိုလ်မဲ့ကုသိုလ်ဒါတွေကလည်းပဲနိဝရဏကိလေသာတွေကမှ ထွက်မြောက်တတ်လို့နိခမလို့ခေါ်ပါတယ်နောက်တစ်ခုနိဗ္ဗာန်နိဗ္ဗာန်ကြတော့သင်္ခါရတရားအလုံးမှထွက်မြောက်တတ်လို့ဒါလည်းနိခမခေါ်တယ်နော်အဲ့တော့နိခမ၅ပါး နိခမ၅ပါးလည်းသိထားသင့်ပါတယ်ပြီးမှခုနသမ္မာတက္ကပမဲ့ခင်ကနိခမသမ္မာတက္ကပမဲ့ခင်ပြီးတော့အပြာပါဒသမ္မာသမ္မာတက္ကပမဲ့ခင်ပြီးတဲ့အခါကျအဝိဟိန္ဒသမ္မာတက္ကပမဲ့ခင်၃မျိုးရှိတယ်ပြီးတော့အပြာပါဒသမ္မာတက္ကပမဲ့ခင်အကြောင်းလေးပြောပါအောင်စာလိုပေလို့ပြောရရင်တော့မေတ္တာနဲ့ရှင်တဲ့ကြံစီမှုအပြာပါဒသမ္မာတက္ကပမဲ့ခင်လို့ဆိုတော့ကတော့မေတ္တာတရားတွေပွားနေပေါ့လေ မေတ္တာတရားတွေမွားနေရင်အပြာပါဒတမ္မာပိဋကပါမဲ့ခင်ဖြစ်ပါတယ်နောက်တစ်ခုကတော့အဝိဟိတာတမ္မာတံကပါမဲ့ခင်ကရုဏာနှင့်ရှင်သောကြံစီမှုသည်ဒါအဝိဟိတာတမ္မာတံကပါမဲ့ခင်ဒါတော့စာသပေကံပေါ့ဗျာဓာတ်ရိုက်ပြောရင်တော့ကရုဏာတွေပွားနေတဲ့ပုဂ္ဂိုလ်ရဲ့တန်တံမှာအဝိဟိတာတမ္မာတံကပါမဲ့ခင်ဖြစ်တယ်အဲဒီလိုမှတ်ထားတော့ပေါ့ဗျာ အဲတော့ဒါတမ္မာတက္ကဗမခင်သုံးပါးပြည့်စုံသွားပြီပေါ့ဗျာနော်အဲတော့ဒီမှာချုပ်ပြောမယ်နော်ဘုန်းကြီးတို့သိရမှာကဒီမခင်၈ပါးကိုသိရမယ်ဘာဖြစ်လို့လဲဆိုတော့အရိယာပုဂ္ဂိုလ်တွေဟာဒီမခင်၈ပါးလမ်းစဉ်နဲ့အညီကြင့်ကြံသွားတဲ့အတွက်အရိယာမခင်လို့ခေါ်ပါတယ်ကောင်းတဲ့နေရာမှာသုံးရတဲ့အတွက်တမ္မာသင်္ကပ္ပတမ္မာမဂ်ကင်လို့လည်းခေါ်ပါတယ် ဒီတမ္မာသင်္ကပ္ပမဂ္ဂင်တွေကျင့်သုံးနေကောင်းတဲ့ဘုံဘဝသို့ရောက်နိုင်တဲ့အတွက်ဥပမာဆိုပါတော့ဒါနကုသိုလ်တွေပြုတယ်သီလကုသိုလ်တွေပြုတယ်ဝိပဿနာကုသိုလ်ပြုတယ်ဇံမရဘူးမဲမရဘူးဆိုကောင်းတဲ့ဘုံဘဝတော့တေချာပေါက်ရောက်တာဒါကြောင့်ဒုက္ခတိမဂ္ဂင်လို့ခေါ်ပါအဲတော့ယောဂီတို့အနေနဲ့ဒီမဂ္ဂင်တွေထဲမှာမှတ်ထားဖို့ရကသီလပညာမဂ္ဂင်2ပါးသမာဓိမဂ္ဂင်3ပါးသီလမဂ္ဂင်3ပါးဒါလေးတွေမှတ်ထားမယ် သီလမဲ့ခင်ကဘယ်ချိန်ကျင့်သုံးရမလဲဆိုတော့တရားမထုတ်ခင်ရှေ့ဖို့ရတယ်ကြိုတင်ပြီးစောင့်တည်ရတယ်စောင့်တည်တိုင်းဒီသီလမဲ့ခင်ဖြစ်မယ်မစောင့်တည်တိုင်းသီလမဲ့ခင်မဖြစ်ဘူးသီလစောင့်တည်ပြီးရနောက်ပိုင်းဘာလုပ်ရမလဲတမာရီမဲ့ခင်ကျင့်သုံးရမယ်တမာရီမဲ့ခင်ကျင့်သုံးတဲ့အခါမှာကိုယ်ကြိုက်တဲ့ကမ္မထာအာယုံကျင့်သုံးပါကျင့်နိုင်ပါတယ်အဲ့ဒီကြိုက်တဲ့အာယုံကြိုက်တဲ့ကမ္မထံပေါ့ အဲ့ဒီပုံမှာတတိကအောင်မြဲအောင်ပထမလုပ်ရပါဓမ္မတမတတိအဲ့ဒါလေးအမြဲမပြတ်အောက်မေ့အောင်အမှတ်ရအောင်လုပ်ရအောင်မေ့အမှတ်ရဖို့အတွက်တမဝိုင်းမှာကြောက်ကြလေးစိုက်ပေးရထို့ငါမလွတ်တမ်းကိုလုပ်မယ်ကတ်အောင်ကိုလုပ်မယ်ကိုကလည်းလျှော့မချနဲ့ကိုကကုန်းသွားမယ်ခေါင်းငိုက်ကြသွားမယ်ဆိုရင်လည်းရှူပါတာခက်တယ်ကိုကလည်းတင်းတင်းလုပ်မယ်စိတ်ကလည်းတင်းတင်းငါမလွတ်တမ်းကိုလုပ်မယ် အဲ့လိုလိုရင်လိုရင်လည်းပတ်စိတ်လောင်တွေဖက်ကလည်းကတ်သွားပြီဆိုရင်အဲ့ဒီအာယုတခုတည်းကတ်သွားတယ်တည်သွားတယ်အဲ့ဒါသမာဓိမက်ခင်ခေါ်တယ်အဲ့ဒီ၃မျိုးကတကယ်တမ်းလှုပ်လှုပ်ပါတယ်အဲ့ဒီ၃မျိုးသမာဓိတွေအားကောင်းလာမှဝိပဿနာဓာတ်ရိုက်ကောင်းမယ်ဆိုခဏိကသမာဓိဖြစ်ရမယ်ဇန်လန်းစဉ်နဲ့ဝိပဿနာကုခြင်းဇန်သမာဓိတွေဖြစ်အောင်လုပ်ရအဲလိုဇန်သမာဓိဖြစ်မှဇန်ပညာရမယ်ခဏိကသမာဓိတွေပြည့်စုံမှဝိပဿနာဉာဏ်ပညာတွေဖြစ်မယ် အဲ့ဒီကြမှာပညာမဲ့ခင်ကုသွားပါတယ်နော်ဝိပဿနာဉာဏ်တွေဖြစ်လာပြီဆိုရင်တော့တခါတလေကြာအဲ့ဒီနောက်ပိုင်းကြာရင်တော့ဝိပဿနာဉာဏ်တွေဖြစ်လာရင်တော့ကာရကမဲ့ခင်လို့ပြောလို့ရပါတယ်ပညာမဲ့ခင်ဥပမာဒါလေးတွေဟာဒီယုံနံသဘာဝလေးတွေသိတယ်ဒါလေးတွေပေါ်ပြီးပြောက်ဖြစ်ပြီးပြအိဋ္ဌာမြင်မဲ့ဒုက္ခမြင်မဲ့အနတ္တမြင်မဲ့အဲ့ဒါဆိုရင်တော့ကာရကမဲ့ခင်၅ပါးလို့သုံးလို့ရပါတယ်အဲ့ဒီချိန်ရောက်ပါတယ်ဝိပဿနာဉာဏ်တွေဖြစ်မှ အလုံးမဲ့ခင်ကာရကမဲ့ခင်၅ပါးလို့ဒီလိုသတ်မှတ်မယ်။ဘုန်းကြီးတွေ့ကြုံကတော့ဝိပဿနာဉာဏ်นี่မဖြစ်မချင်းဇံမရမချင်းရတော့တမာရီမဲ့ခင်နဲ့အရင်လုံးလို့ရပါတယ်။ကာရကမဲ့ခင်ဟာတကယ်လုံးနေပဲပဲမှာတော့၃ပါးကစတယ်ပေါ့နော်။ဝိပဿနာဉာဏ်นี่ဖြစ်လာပြီသို့မဟုတ်ဇံနမိတ်တွေဖြစ်ပေါ်လာပြီဇံတွေဖြစ်ပေါ်လာပြီဆိုရင်တော့ဒါဟာပညာမဲ့ခင်မှာတန်တွဲပြီးလှုပ်လို့တာကာရကမဲ့ခင်၅ပါးဖြစ်တယ်လို့ဒီလိုမှတ်ထားမယ်နော် ဒါဒီနေ့မက်ခင်ကိုအဲဒီလောက်နဲ့ထားမယ်နောက်တစ်ခုကဘုန်းကြီးတို့ပြောဖို့ရစီစဉ်ထားတာက သစ္စာ၄ပါးမက်ခင်၈ပါးပြီးတော့သစ္စာ၄ပါးသင်ပေးဖို့ရည်ရွယ်ထားတယ်ပေါ့အဲ့ဒီမှာဇေယျကွက်လေးကြည်ထားပါသစ္စာ၄ပါးသစ္စာဆိုအမှန်တရားပေါ့နော် အမှန်တရားကနှမျိုးရှိတယ်ပဲလောကအမှန်တရားဓမ္မအမှန်တရားပေါ့ လောကအမှန်တရားကိုဘုန်းကြီးတို့သမုဒိသစ္စာလို့ခေါ်တယ်။အာဒါဘယ်သူပဲဘယ်ဝါပဲယောက်ျားပဲမိန်းမပဲလူတွေတတ်မှခေါ်ထားရဒါလည်းမှန်တာပဲ။ဒါကိုသမုဒိသစ္စာလို့ခေါ်တယ်။အရိယသစ္စာကြတော့ဒီသစ္စာလေးပါးတရားကအရိယပုဂ္ဂိုလ်တွေပဲဉာဏ်နဲ့ပိုင်ပိုင်နိုင်တဲ့သိလို့အရိယသစ္စာလို့ခေါ်တယ်နော်။အောက်ကလေးပေါ်မြင်လာဟုတ်ပြီ ဒီသစ္စာတွေကအရိယာသစ္စာတွေက၄မျိုးရှိတယ်ပေါ့နော်အဲဘုန်းကြီးတို့ဒီထဲမှာတွေ့ပါလိမ့်မယ်အကျိုးသစ္စာအကြောင်းသစ္စာရအောင်မှကြည့်လိုက်ဗြဟ္မဒုက္ခသစ္စာပါဠိလိုပြောရင်ဒုက္ခအရိယာသစ္စာနော်ဘဝတန်တွေမှာ ဖြစ်နေတဲ့ယုံ nant တရားတွေဟာဒါဒုက္ခပဲဒါဒုက္ခသစ္စာပေါ့နော်ဒီဘုန်းကြီးတို့ဒီထဲမှာတော့ဓမ္မစကြာအတိုင်းရေးထားတယ်ပေါ့နော်ဒုက္ခသစ္စာဆိုဘုန်းကြီးတို့ ဒီပါဠိလေးတွေတော်တော်များများရတတ်ပါတယ်နော်ပါဠိလေးတွေမှာဘုန်းကြီးတို့ပါတွေ့လဲဆိုနည်းနည်းလေးဓမ္မစကြာပါဠိလေးရွတ်ပြမယ်နော်မရဘူးတဲ့ပုဂ္ဂိုလ်လည်းဒီတိုင်းမနားထောင်မှကိစ္စမရှိပါဘူး။ဘာဖြစ်လို့လဲဆိုကိုယ်ထဲမှာကြံသွားအောင်ဇာတိပိဒုက္ခပရိဒဏ်နေနေရပြီမွေးလာပြီဆိုရင်တော့နော်ဒါဟာဒုက္ခပဲနော်ခုကတော့ဒီဒုက္ခတော့ မြင်နိုင်ခဲ့တယ်ဗျမိုးရပြီးတဲ့အခါမှာပဲကျန်တဲ့ပုံကိုယ်တွေမိုးရတာပရိသန်နေနေတာကြည့်ပြီးတော့ဒုက္ခဆိုတာနားတယ်တတိယပုံကိုယ်တွေကတော့ပရိသန်နေနေကြရတယ်သူတို့ကဒီဒုက္ခတွေနားလဲဟိုပါရမီလောင်းပါရမီရှင်တွေပေါ့နော်ပြီးတော့ဇရာဒုက္ခနော်မိုးရလာရင်ဘာဖြစ်လဲအိုတယ်အသက်ကြီးလာမယ်ပေါ့နော်ဒါလည်းဒုက္ခပဲအသက်ကြီးလာရင်ဘုန်းကြီးတို့ရွယ်လောက်ရောက်လာရင်ဟိုခါနာတာတို့ဘာဖြစ်တယ်ညာဖြစ်တာစုံးနေတာ သက်ကြီးလာတဲ့ဒုက္ခတေချာပေါက်တွေ့ပါတယ်။နောက်တစ်ခုကအသက်ကြီးလာရင်ယောဂဝိနာတွေဖြစ်လာ။ခုကတော့သက်ကြီးမကြီးလဲယောဂဇိုကြီးကအချိန်မြေကုဆက်ပြန်လာနိုင်တာ။ဒါကြောင့်ဘုန်းကြီးတို့ဒီမှာနားထောင်နေတဲ့ပုဂ္ဂိုလ်များလည်းအမှုမဲ့မမဲ့မနေပါနဲ့ဘူး။လောကနီးနဲ့လည်းကာဝယ်ရေးလုပ်ကြပါ။ဓမ္မနီးနဲ့လည်းကာဝယ်ရေးလုပ်စေချင်ပါတယ်။ယောဂဝိနာဖြစ်တဲ့နာတယ်အတူတူပဲပေါ့ဗျာ။ဒါကိုဗျာတိစရာဘိဒုက္ခဗျာတိဘိဒုက္ခော ယောဂမျိုးမျိုးဖြစ်တာဒါလည်းပဲဒုက္ခပဲယောဂမျိုးမျိုးတွေခံစားရတဲ့ဒုက္ခပဲနောက်ဆုံးတော့မွေးလိုက်အိုလာအိုမယ်နာမယ်နာမယ်အိုမယ်အသက်ကြီးလာမယ်ယောဂဝိနာဖြစ်မယ်ယောဂနာဖြစ်မယ်အသက်ကြီးလာမယ်တို့ရောမကြီးပဲနဲ့လည်းယောဂနာဖြစ်နေသေသွားတာပေါ့ဒါကဒုက္ခတွေပဲနော်ပြီးတော့ဘုန်းကြီးတို့ကဒီမှာမှတ်လို့လွယ်အောင်လို့ပေါ့မွေးအိုနာသေဒါဒုက္ခတတွဲဆိုပြီးတော့ဒီလိုလေးလောက်ထားပြီးတော့ ။ဥရာအသက်ကြီးလာတာတွေယောဂဝိနာတွေဖြစ်တာတွေတေးတာတွေကဘာကြောင့်ဖြစ်တယ်လဲလို့ဒီအကျိုးစစ်သစ္စာတွေမှာထပ်ခွဲလို့ရတယ်နော်။မွေးလာလို့ဘုန်းကြီးတို့တက်ကြီးတာအိုတာယောဂဝိနာဖြစ်တာတေးတာဆိုကြုံတာမမွေးရင်မကြုံဘူးပေါ့ဗျာ။မွေးလာလို့အိုနာတွေဒုက္ခတွေကြုံမယ်။နောက်တစ်ခုကတော့ဒီမှာဘုန်းကြီးတို့ဘာတွေတွေ့ရလဲဆိုတော့နောက်ဒုက္ခတစ်မျိုးပေါ့။မုံမှုဆုံးချူမှုကိုယ်ဆိုတာရှိတယ် ဒါကိုပါဠိလိုဘုန်းကြီးတော်တော်များများရပါတယ်။ပါတယ်လေ။ပိယေအပိယေဟိတံပြောကဒုက္ခပိယေဟိဝိပြောဒုက္ခဓမ္မစကြာပါဓမ္မစကြာဘုန်းကြီးယူပြောတာ။အပိယပုဂ္ဂိုလ်တွေနဲ့ဟုတ်လားတွေ့ဆုံရရင်လည်းဒုက္ခအပိယဆိုတာကိုမလိုလားမနစ်သက်တဲ့အရာတွေဝတ္ထုတွေအာယုန်တွေပုဂ္ဂိုလ်တွေကိုမကြိုက်မနစ်သက်တဲ့အရာအဲ့ဒါတွေတွေ့ရကြုံရပြီးဒုက္ခဆင်းရဲတာပါပဲ မိရေဝိပြောဒုက္ခမိယာဆိုတာကိုလိုလားတဲ့နှစ်သက်တဲ့မြန်လို့စရာအာယုန်တွေဝတ္ထုတွေပုံကိုယ်တွေပါဒါတွေနဲ့ကွဲကွာရရင်လည်းဒုက္ခဖြစ်တာအကြောင်းမို့မုန်းတာကိုဆုံတာလည်းဒုက္ခဖြစ်တယ်လို့ချစ်တာတွေနဲ့ကွဲပြားရင်လည်းနှစ်သက်မြန်လို့ရကွဲပြားရင်ဒါဒုက္ခဖြစ်တယ်ဒါတော့အကုန်လုံးဒုက္ခသစ္စာတွေကြီးပဲနောက်တစ်ခုကဆက်ကြည့်လိုက်ပါဦးနောက်ဒုက္ခ သစ္စာတစ်ခုကယံပိဿာနာလပတိတံပိဒုက္ခံဒါတော့နားထောင်တတ်တယ်ပါဓာတ်ရနာမည်ဒိဗေပြန်ရင်လိုတာမရရင်လည်းဒုက္ခဖြစ်တယ်နော်ကိုလိုချင်တာမရရင်ခလေးလေးတွေလူကြီးတွေလည်းဒီတိုင်းပါဒီခါမရတာမှလိုချင်နေလည်းဒါလည်းဒုက္ခဖြစ်တာပဲနော်လိုတာမရရင်ဒုက္ခဖြစ်တယ်လို့မရတာလိုချင်လည်းဒုက္ခဖြစ်တယ်ဒါကဓမ္မစကြာပါဠိယံပိဿာနာလပတိတံပိဒုက္ခံဆိုတာကိုကြည့်ပါ ဒုက္ခဖြစ်တဲ့အရာအဲဒီဒုက္ခဖြစ်တဲ့အရာလုံးမွေးတာလည်းဒုက္ခအိုတာအသက်ကြီးတာလည်းဒုက္ခယောဂဖြစ်တာလည်းဒုက္ခသေတာလည်းဒုက္ခမုံတဲ့ရာဟုတုတွေနဲ့ဆုံတာလည်းဒုက္ခနှစ်သက်မြန်တို့တဲ့ရာဟုတုတွေနဲ့ကွဲတာလည်းဒုက္ခလိုချင်တာမရရင်လည်းဒုက္ခမလိုချင်တာရရင်လည်းဒုက္ခအဲ့ဒီအရာအလုံးမွေးရဲ့ဒုက္ခနေပြီးတော့ မလိုချင်တာရတဲ့ဒုက္ခတွေအဲ့ဒီတရားတွေကိုချုပ်ကြည့်လိုက်ရင်အကျဉ်းချုပ်ကြည့်လိုက်ရင်ဘုရားဗာမိတ်နဲ့တန်ခိတ်တေနဥပါဒနဲ့ခန္ဓာဒုက္ခအဲ့ဓာဒီပေါ်မှာဆွဲလန်းနေတဲ့တွေ့တားနေတဲ့ခန္ဓာ၅ပါးဒုက္ခပဲလို့ကောက်ချက်ချပြပါတယ်အကုန်လုံးချုပ်ပြောရင်ပေါ့ဒီဝိရာအိုရာနာရာတွေကတကယ်ဒုက္ခအစစ်လားအဲ့ဒီပေါ်မှာဆွဲလန်းမှုမြတ်နှုံးမှုဒုက္ခအစစ်လားအဲ့ဒါလေးစဉ်းစားဖို့ရပါ စဉ်းစားကြည့်လိုက်ရင်တော့ဒီမွေးတာဥရာနာတာတော့ဒုက္ခတော့မှန်တယ်တကယ်တမ်းကျအဲ့ပေါ်မှာဆွဲလန်းလို့ဒုက္ခဖြစ်တာအဲ့ပေါ်မှာမဆွဲလန်းရင်ဒုက္ခမဖြစ်ဘူးဥပမာဆိုပါတော့ခုလူတွေယောဂဆိုရင်အများကြီးသိကြတယ်ပေါ့ဟောအဲ့ဒီပေါ်မှာဆွဲလန်းမှုတွေ့တာမှုဟောငါလူမျိုးငါနဲ့မသက်ဆိုင်ဘူးစိတ်ကဘလုံးမနေဘူးဗျဒုက္ခမဖြစ်ဘူးဆိုလိုတာ အဲ့ဒီသေသွားတဲ့ပုံကိုတရားယောဂဖြစ်တဲ့ပုံကိုတရားကိုကနှစ်သက်နေရမြတ်နှုတ်ကဆွဲလန်းနေတိနေမယ်ဆိုအဲ့ဒီမှာဒုက္ခဖြစ်တော့တာအဲ့တော့ဘူရင်ဒုက္ခဆွဲလန်းမှုဒါတွေဝူးတဲ့အကုန်ချုပ်လိုက်ရရင်တော့အဲ့ဒီပုံမှာအဲ့ဒါတွေကဘာလဲယုံ nant တရားတွေပေါ့နော်ခန္ဓာ၅ပါးဆိုတာဆွဲလန်းနေတဲ့ခန္ဓာ၅ပါးယုံ nant တရားကြောက်ချက်ချယုတ်တရား nant တရားတွေအဲ့ဒီပုံမှာဘုန်းကြီးကဆွဲလန်းမှုမြတ်နှုတ်မှုဒါဒုက္ခပဲဒီလို ကောက်ချက်ချပါမယ်အဲ့ဒီဒုက္ခမှန်သမျှကိုဒီဗရမတော့စာသီးအနေနဲ့သိရတာပေါ့နော်နောက်တော့ကျင့်ရင်ကြံရင်လည်းသိရမယ်ဒါဒုက္ခဒုက္ခသစ္စာပေါ့ဒုက္ခသစ္စာအဲ့ဒါကအကျိုးသစ္စာကောတယ်ဒီဒုက္ခတွေဘာလို့ဖြစ်လဲလို့မေးလိုက်ရင်တော့ဘုန်းကြီးတို့ဆွဲလမ်းမှုကြောင့်ပေါ့ဟောဒါငါသားပဲငါသမီးပဲ ငါအိမ်မယ်ငါအကြောင်းမယ်ငါပစ္စည်းပဲဒီလိုဆွဲလန်းမှုတွေ့တောင်မှုကြောင့်မို့ဒီဟာဒုက္ခဖြစ်တာဟုတ်ဆွဲလန်းမှုတွေ့တောင်မှုရှိဒီဒုက္ခမဖြစ်ဘူးဆွဲလန်းမှုတွေ့တောင်မှုကိုကောက်ချက်ချရင်လောဘတတပဲဒါကြောင့်မို့စာပေမှာကြဘာပြောလဲဆိုဒုက္ခတမှုတွေရောအရိယသစ္စာဆိုတာသုံးတာနော်ဒုက္ခတမှုရောအရိယသစ္စာဒုက္ခရဲ့ဖြစ်ခြင်းအကြောင်းအဲ့ဒါဘာလဲ နော်ခုနလိုပြန်ကြည့်လိုက်နော်ခုနမွေးလာတယ်အိုးလာတယ်ယောဂဖြစ်လာတယ်သေးလာတယ်ဒါတွေဟာကိုကဒုက္ခဖြစ်စေကိုကိုဒုက္ခဖြစ်စေသလားဆွဲလန်းမှုတွေ့တာမှုတွေကကိုကိုဒုက္ခဖြစ်စေသလားအဲ့လိုဉာဏ်လေးနဲ့စဉ်းစားကြည့်ရအော်ဒီပုံမှာတွဲတွဲတားနေလို့ဆွဲလန်းနေလို့ဒုက္ခဖြစ်တာပဲဆွဲလန်းမှုတဏှာဆွဲလန်းမှုတွေ့တာမှုဆိုတဏှာလောဘပဲဟောတဏှာလောဘကြောင့်ငါတို့ဒုက္ခဖြစ်တာပဲသဘောပေါက်လားအဲ့တော့ တဏှာလောဘဆိုတာသမုဒိယသစ္စာအကြောင်းသစ္စာပေါ့အကြောင်းရောက်ဖို့ဒုက္ခသစ္စာအကျိုးဖြစ်တယ်ဘုလိုဒီလိုမှတော့ဟောစဉ်တိုင်းရေးရတော့ဗျာဒုက္ခသစ္စာသမုဒိယသစ္စာတကယ်တမ်းကျတော့အကြောင်းကြောင့်အကျိုးဖြစ်တာဝိပဿနာရှုတဲ့အခါကျတော့ဒုတိယဉာဏ်ကအဲ့ဒါတွေပါတယ်ဒါကိုမြင်အောင်ရှုတာပဲပိဿပရိကဉာဏ်ဆိုကြောင်းကျိုးကိုသိတဲ့ဉာဏ်ကြောင်းကျိုးကိုသိတဲ့အခါမှာသဘာဝယုံနာအနေနဲ့သိတာမျိုးရှိတယ်အခုဘုန်းကြီးတာမန်ပြောမယ်ပေါ့နော်ဘုန်းကြီးပြောချင်တဲ့စိတ်ကြောင့်မို့ ပြောတယ်ပြောခြင်းတဲ့စိတ်ကအကြောင်းအတန်တွေကအကျိုးအတန်တွေဘုန်းကြီးပြန်လာတော့အိုးငါဘာတွေပြောနေရလဲဘာတွေဟောနေရလဲဘာတွေသင်ပေးနေရတန်နောက်တော့အိုးငါဘာတွေသင်ပေးနေရနောက်ကတီးလိုက်တယ်အတန်ကအကြောင်းနောက်ကတီးတဲ့စိတ်က အကျိုးပေါ့အဲ့လိုကြောင်းဆက်ဆက်ဖြစ်လာပြီးအရာအလုံးမြင်ရမယ်ဒုတိယညာကဘယ်ရာပဲကြည့်ကြည့်အတန်ပဲကြည့်ကြည့်အစင်းပဲကြည့်ကြည့်အနံ့ပဲကြည့်ကြည့်ဘာပဲကြည့်ကြည့်ပေါ့အာယုံပြုတ်လဲအဲ့လိုမြင်ရမယ် ဒါကြောင့်ဘုန်းကြီးတို့ကမ္မဋ္ဌာန်းဆရာတွေကတခါတခါကျတော့ဒီပုဂ္ဂိုလ်ဟာကြောင်းကျိုးမြင်တာတိတိကျမြင်သလားဆိုမျိုးစုံစမ်းသပ်ပြီးရှုခိုင်းရတယ်အတန်လေးရှုကြည့်ပါဦးစားစရာလေးရှုကြည့်ပါဦးအနံ့လေးရှုကြည့်ပါဦးဘယ်လိုမြင်လို့ပြန်ပြောပြဒီလိုသင်ရတယ်ဒီကြောင်းကျိုးမြင်ပုံကိုခိုင်ခိုင်လုံးလုံးခိုင်ခိုင်မာမာဖြစ်တော့တကယ်ညာနဲ့မြင်တော့သင်ပေးရတာပေါ့နော်ဒီသစ္စာအနေနဲ့လဲကြောင်းကျိုးမြင်နိုင်ပါတယ် နော်အ ਨੇ ဆုံးတော့ဒီလိုတော့မြင်ရတာပေါ့နော်ဟောဒါကိုတော့လောဘကြောင့်ဖို့ဒီဒုက္ခဖြစ်ရပါလားဒါမျိုးတွေမြင်ဖို့ပေါ့လောဘကြောင့်ဒီယုတ်တရားနံတရားပေါ်မှာဘုန်းကြီးတို့ကဘာတွေဖြစ်လဲပိုးလိုက်လဲအသက်ကြီးလိုက်လဲဒုက္ခတွေဖြစ်ရလဲယောဂဝိနာတွေဖြစ်ရလဲဟောငါခန္ဓာဝိမာဖြစ်ရလေငါမှာယောဂဝိနာဖြစ်ရလေချင်းငါမှာအိုရလေချင်းငါတငါတိငါမှာတရားလေချင်းအစာကြီးလို့ပေါ့ဒုက္ခတွေဖြစ်ရဒါဘာကြောင့်မို့လဲဆိုရင် လောဘကြောင့် ဒါကြောင့်မို့သမုဒိယသစ္စာက အကြောင်းဒုက္ခသစ္စာအကျိုးဒီသစ္စာတွေကတော့အကောင်းတဲ့သစ္စာကောင်းတဲ့သစ္စာမဟုတ်မကောင်းတဲ့သစ္စာတွေနော်ဒုက္ခနဲ့သမုဒိယကအကြောင်းကျိုးတစ်စုံမကောင်းတဲ့သစ္စာလေးပါတစ်စုံလို့မှတ်ထားပြီးတော့ဒုက္ခတွေဒီဒုက္ခသမုဒိယဒုက္ခကြောင့်ဖြစ်တဲ့သမုဒိယတွေကနေလွတ်မြောက်သွားတဲ့နေရာနော် အဲ့ဒီလွတ်မြောက်သွားတဲ့နေရာဟာနိဗ္ဗာန်ခေါ်တယ်ဒီနိဗ္ဗာန်နဲ့ definition တော့မျိုးမျိုးပေါ့ဒီမှာနားလည်အောင်ပြောနိဗ္ဗာန်ဆိုနိဝါနဝါနတဏနိကထွက်မြောက်သွားလွတ်မြောက်သွားတယ်တဏကလွတ်မြောက်သွားတာမျိုးကိုနိဗ္ဗာန်လို့ခေါ်တယ်တတိယမြေကိလေသာအလုံးကလွတ်မြောက်သွားဒီတော့နိဗ္ဗာန်ဟာនិရောဓသစ္စာ တဏှာတွေကုံဆုံးရာသို့မဟုတ်ကိလေသာအလုံးကုံဆုံးရာကိုနိရောဓသစ္စာလို့ခေါ်ပါတယ်အဲဒီနိရောဓသစ္စာကိုရဖို့အတွက်ဘုန်းကြီးတို့ဘာလုပ်ရမလဲဆိုတော့ပါဠိရတော့ဘယ်လိုပြောလဲဒုက္ခဒုက္ခនិရောဓនិရောဓသစ္စာဒုက္ခချုပ်ငင်းရာဒုက္ခဒုက္ခသမုဒိယချုပ်ငင်းဟာနိဗ္ဗာန်ပေါ့နော်အဲဒီဒီဒုက္ခတွေသမုဒိယတွေ ခြုံငင်းအောင်ဘာလုပ်ရမလဲဒုက္ခနိရောဓပရိပဒဒုက္ခနိရောဓဂါမိနိပရိပဒရိယသစ္ဆံဒီနိဗ္ဗာန်ရောက်ကြောင်းတရားတွေပေါ့နော်ကျင့်ရမယ်ကျင့်မှာခုနဒုက္ခခြုံငင်းရသုံးခုရခြုံငင်းရနိဗ္ဗာန်ရောက်ကျင့်တာပါလေမဂ်ကင်၈ပါးပေါ့မဂ်ကသစ္စာနဲ့ကျင့်ရမယ်ဒီလိုပြောသွားတယ်ပေါ့မဂ္ဂသစ္စာနဲ့ကျင့်ရဒီမဂ္ဂသစ္စာနဲ့ကျင့်ရင် ကိုလိုချင်တဲ့နိဗ္ဗာန်ကိုရနိုင်တာပေါ့ဗျာ အဲ့ဒါလေးမှတ်ထားဖို့ဒီတော့ဒီတရားတွေကိုအကုန်လုံးကောက်ချက်ချရင်ဘုန်းကြီးတို့ဒုက္ခသစ္စာသမုဒိယသစ္စာကအဆိုးသစ္စာပေါ့အဲသမုဒိယသစ္စာအကြောင်းသမုဒိယသစ္စာအကြောင်းမို့ဒုက္ခဖြစ်တယ်ဒုက္ခသစ္စာအကျိုးမေဃသစ္စာနဲ့និရောဓသစ္စာလည်းဒီတိုင်းပဲဒါကတော့ကောင်းတဲ့သစ္စာတွေ မဲခင်၈ပါးလမ်းစဉ်နဲ့အညီကျင့်မှကမ္မထာတစ်ခုကိုဝိပဿနာကျင့်တဲ့အခါမှာမဲခင်၈ပါးလမ်းစဉ်နဲ့အညီကျင့်ရမယ်အဲ့ဒီလိုကျင့်မှနိဗ္ဗာန်ကိုရပါတယ်ရောက်ပါတယ်ဒါကြောင့်မို့မဂ္ဂသစ္စာကအကြောင်းនិရောဓသစ္စာအကျိုးပေါ့ဒါကောင်းတဲ့သစ္စာဒီလိုမှတ်ထားတယ်အဲ့တော့ဝိပဿနာရှုတဲ့ခါကျတော့ဘုန်းကြီးတို့ဒီမှာလေ့လာဖို့လိုတာကဝိပဿနာရှုတဲ့ခါကျရင် ယ်သစ္စာကိုရှုရမလဲဗျာဒါလေးမေးဖို့ရှိမေးစရာရှိတာပေါ့ဝိပဿနာရှုတဲ့အခါကျဘုန်းကြီးတို့မာသီကံတော့မကသစ္စာဖွင့်มาကြတော့ဘာမိတ်တာလဲဆိုတော့သစ္စာကနှစ်ပါး၄ပါးရှိတာပေါ့နော်ဒုက္ခသစ္စာနဲ့သမုဒယသစ္စာအဲ့ဒီရှေ့သစ္စာနှစ်ပါးကိုဝိဆင်းရဲတွေကိုလဲစေတတ်လို့ဖြစ်စေတတ်လို့ဝတ္တသစ္စာလို့ခေါ်တယ်ဒီမှာတော့ဘုန်းကြီးကတော့လောကီသစ္စာလို့ခေါ်တယ် ဘုဒ္ဓကတာတလင်းချိန်နှလုံးဆင့်ထားတယ်ဘုဒ္ဓသစ္စာလောကီသစ္စာနောက်သစ္စာနှစ်ပါးပေါ့ဏိရောဓသစ္စာနဲ့မဂ္ဂသစ္စာနောက်သစ္စာနှစ်ပါးကတော့ဝိဝတ္တသစ္စာလောကုတ္တရာသစ္စာလို့ခေါ်တယ်ဝတ်လည်ပြမှုကိုရပ်သွားတဲ့အတွက်ဝတ်လည်မှုကိုတန်တရားဝတ်လည်မှုရပ်သွားတဲ့အတွက်နောက်နှစ်ပါးဝိဝတ္တသစ္စာတနည်းအားဖြင့်ပြောရင်လောကုတ္တရာသစ္စာလို့ခေါ်ပါတယ်ဒီတော့တရားကျင့်တဲ့ခါကျရင် ဘယ်ဟာကျင့်ရမလဲများသောအားဖြင့်တော့ဘုံမြတ်ဒုက္ခပဲရှုဖို့ဒီလိုဒုက္ခသစ္စာပဲရှုဖို့ပြောကြတာများပါတယ်အဲ့ဒါကိုသိစေခြင်းလို့ဘုန်းကြီးဒီစကားပြောတာတကယ်တကယ်ကျတော့ဝိပဿနာရှုတဲ့အခါကျတော့ဒုက္ခသစ္စာကိုလည်းဆင်းရဲတဲ့သဘောလည်းမြင်အောင်ရှုရမယ်ဒုက္ခဖြစ်ခြင်းရဲ့အကြောင်းလောဘလည်းမြင်အောင်ရှုရမယ်နော်အဲ့ဒီသစ္စာနှစ်ပါးကိုရှုရမယ်နောက်ကလောကုတ္တသစ္စာကိုတော့ တရားမရှုအောင်အောက်မှာမှတ်ချက်လေးနဲ့ဘုန်းကြီးအဓိပ္ပာယ်လေးရေးပေးတာဘာဖြစ်လို့လဲဆိုပုထုဇဉ်ပုဂ္ဂိုလ်တွေကဒီနိဗ္ဗာန်တို့ဟာတို့အာယုပြုတဲ့အာယုပြုနိုင်သောတရားမဟုတ်သောကြောင့်မဖြစ်သောကြောင့်လောဟုတသစ္စာများကိုဝိပဿနာမရှုရစာပေမှာတော့အဝိတ္တယဓာဆိုဒီလိုသုံးတာအဝိတ္တယဓာဒီလောကုတ္တရာတရားတွေကလောကုတ္တရာသစ္စာတွေကတော့ပုရုဇဉ်တွေကနေအာယုမပြုတ်နိုင်တဲ့ တရားဖြစ်နေတဲ့အတွက်လောကုတ္တသစ္စာနိရောဓသစ္စာမေဃသစ္စာကိုဝိပဿနာမရှုပါနဲ့။ဘာသစ္စာရှုမလဲမေးရင်ဒုက္ခသစ္စာနဲ့သမုဒယသစ္စာမြင်အောင်ရှုရမယ်။ဘုရားဉာဏ်စဉ်ကိုပြန်ကြည့်လိုက်နော်။ဉာဏ်စဉ်မှာဗြဟ္မကဝိပဿနာရှုမယ်ဆိုရင်ရုပ်တဘာဝနာမ်တဘာဝမြင်အောင်မယ်။ဒါကနာမရူပပရိစေတာဉာဏ်လို့ခေါ်တယ်။ဒုတိယဉာဏ်ကြရင်ပစ္စယပရိကဉာဏ်။ပစ္စယပရိကဉာဏ်ကြတော့အကြောင်းအကျိုးကိုမြင်ရမယ် အဘိုးကြီးခုနပြောခဲ့ကြောင်းကျိုးဟာယုံနာတဘာဝတွေရဲ့ကြောင်းကျိုးလည်းမြင်နိုင်တယ်သစ္စာလေးပါးကြောင်းကျိုးလည်းမြင်နိုင်တယ်ဒီတစ်ခါကျတော့ပရိသတ်ဝပကြောင်းကျိုးအနေနဲ့လည်းမြင်နိုင်တယ်တော့ဘုန်းကြီးကဆရာတော်ကြီးတွေကိုတော့အပြစ်မမြင်လို့ဆရာတော်ကြီးတွေသူအာသာနဲ့လိုင်းသူသွားမှာပဲမမဟုတ်ဆရာတော်ကြီးတို့ဆိုရင်ပရိသတ်ဝပမြင်မှဒါကြောင်းကျိုးမြင်မယ်သူပြောပြောမှာပဲဒါမှန်တယ်ကိုမြင်တဲ့ရှုတော့ကိုပြောတာကိုလှုပ်ကြည့်လိုက်ကိုသွားလို့ရရင်ဆက်သွားလိုက်ဘယ်နည်းနဲ့မြင်မြင်ဘုန်းကြီးလက်ခံတယ်အဲ့တော့ဒီမှာပြောချင်တာက ကြောင်းကျိုးမြင်မှသစ္စာမြင်မှာကိုအဲ့တော့သမုဒိယသစ္စာလည်းရှုရမယ်ဒုက္ခကြီးရှုလို့မရဘူးဒါကိုပြောချင်တယ်နော်သမုဒိယသစ္စာရှုမှ အကြောင်းမြင်မယ်ဒုက္ခသစ္စာကိုမြင်မှအကျိုးမြင်မယ်ဒါကြဒုတိယဉာဏ်ပဲဒုတိယဉာဏ်အတွက်ကကြတော့အဲ့တော့ this ဝိပဿနာရှုခြင်းရင်မှတ်ထားဖို့ကလောကီသစ္စာဝိဝတ္တသစ္စာကိုဝိပဿနာရှုရမယ်လောကုတ္တသစ္စာဝိဝတ္တသစ္စာကိုဝိပဿနာမရှုရဘူးဒါလေးမှတ်ထား ပြီးတော့ဘုန်းကြီးကဘာဆက်ပြောခြင်းလဲဆိုတော့ဒီသစ္စာလေးပါးတွေကိုသိအောင်အထုတ်တဲ့အခါမှာဘုန်းကြီးတို့ဓမ္မစကြာမှာတော့အများကြီးပြောသွားတာပေါ့နော်။သက္ကုကရဏီပဂရိမျက်စိဖြင့်မြင်သလိုဉာဏ်မျက်စိနဲ့မြင်အောင်ဟိုမှာပရမယုံနာသဘာဝတွေကိုမြင်ရမယ်ဒုတိယအကြောင်းကျိုးသဘာဝတွေမြင်ရမယ်ပဂရိမျက်စိနဲ့ဉာဏ်မျက်စိနဲ့မြင်အောင်ရှုရမယ်မြင်မှဒါကိုယ့်အတွက် တန်ဖို့ရှိတယ်ဒါကိုစက္ခုကရဏီလို့ဓမ္မစကြာမှာသုံးပါညာနာကရဏီတကယ်ကိုရုပ်ဆိုရုပ်တဘာဝမြင်ရမယ်နာမ်ဆိုနာမ်တဘာဝမြင်ရမယ်ဒီရုပ်နာမ်တဘာဝတွေကကြောင်းကျိုးဆက်ဆက်နေတာကိုဘုန်းကြီးတို့တကယ်မြင်ရမယ်အဲ့လိုဉာဏ်နဲ့အမှန်တိုင်းမြင်တာမျိုးသိတာမျိုးကိုဉာဏကရဏီလို့ခေါ်နောက်တစ်ခုဥပဒမာယအဲ့လိုဉာဏ်နဲ့အမှန်တိုင်းမြင်လာရင်မြင်တဲ့ပုံကိုယ်ရဲ့တဏှာစိတ်ကပူပန်မှုတွေငြိမ့်သွားတယ်အေးသွားတယ် ဒါကြောင့်ဘုန်းကြီးကနာပြောတာတရားနဲ့တကယ်နေတဲ့ပုံကိုကိုဘုန်းကြီးကိုလည်းဒကာကြီးတို့ဓမ္မကြီးတို့ကြည်လို့ရတယ်တကယ်ကြင်ကြံနေတဲ့ပုံကိုလည်းကြည်လို့ရဒီပုရဲ့တဏ္ဍာမှာတကယ်ငြိမ့်ပြီလားအေးပြီလားတရားတကယ်အသိဉာဏ်တွေရသွားရင်အေးကိုအေးပါတယ်မျက်နာပဲကြည်ကြည်ကိုယ်မူရပဲကြည်ကြည်နှုတ်မူရပဲကြည်ကြည်အေးပါတယ်ဒါကိုဥပတ္တမာယလို့ခေါ်တယ်နောက်တစ်ခုကတော့အဘိညာယ တရားတွေအားထုတ်ရင် အသိဉာဏ်တွေဟာတစ်ဆင့်တစ်ဆင့်မြင့်မြင့်မြင့်မြင့်မြင့်မြင့်တက်တက်တက်တက်ဖြစ်ဖြစ်ဖြစ်ဖြစ်သွားရထူသောဉာဏ်ဖြင့်ထူတဲ့ဉာဏ်တွေတစ်ဆင့်တစ်ဆင့်ဝိပဿနာဉာဏ်တွေဆင်းဆင်းပြန်လဲပြီးတော့မဲ့ဉာဏ်ဖုံဉာဏ်ပိဿကရဉာဏ်ဒါတွေဖြစ်သွားထူသောဉာဏ်ဖြင့်ထူတဲ့ဉာဏ်တွေအဆင့်ဆင့်ဖြစ်ဖြစ်အဆင့်ဆင့်ဖြစ်သွားမယ်သိသွားမယ်တံဘောဓာယကိုယ်ပိုင်ဉာဏ်နဲ့ထိုးထွင်းပြီးတော့သိအောင်ကျင့်ရမယ်ကိုယ်ပိုင်ဉာဏ်နဲ့ထိုးထွင်းသိမှ များသောအားဖြင့်ဘုန်းကြီးတို့တော်တော်များများပေါ့လေစာသီးနဲ့ကျင့်နှံ့နေတာရှိတယ်ဆရာသမားတွေပြောဟောတာနဲ့ကျင့်နှံ့နေရှိတယ်စာသီးနာသီးလောက်တည်းမဟုတ်ဖက်နဲ့တကယ်ကိုကိုယ်ပိုင်ဉာဏ်နဲ့ဘာဝနာဉာဏ်ဉာဏ်နဲ့သိတာမျိုးဆိုလို့တယ်အဲ့လိုမျိုးသိအောင်အထောက်အောင်ဒါကိုတန်ဘောဓာရလို့ခေါ်တယ်အဲ့ဒီလိုသစ္စာလေးပါးအမှန်တရားတွေကိုကိုယ်ပိုင်ဉာဏ်နဲ့သိမြောင်အထောက်အောင်ဒီလိုဘုရားဗုဒ္ဓမိတ်တာ အမှန်ကိုသိအောင်အထုတ်တဲ့နေရာမှာဗာမိတ်သွားလေဆိုဘုရားကဓမ္မစကြာတုံးမှာနံပါတ်1နာယူသည့်လေးလာသည့်သိအောင်လုပ်ရမယ်ဒါကိုသစ္စာဉာဏ်လို့ခေါ်တယ်။နော်အခုဘုန်းကြီးတို့တွေတရားတွေလေးလာနေတယ်သင်ယူနေတယ်ဆိုဒါသစ္စာဉာဏ်ပေါ့ပရိယတ္တိအနေနဲ့သင်ယူတာပဲ။ဒုတိယဉာဏ်ကကျတော့နာယူနဲ့ကြားနာယုံနဲ့မကျင့်နိုင်ရဘူး။ဘာလို့ရမလဲဆက်ပြီးကျင့်ရမယ်။ကိုယ်ကိုယ်တိုင်ကျင့်ရမယ် ဒါကြောင့်ဘုန်းကြီးတို့ဒီသင်္นานမှာခုလိုနာပြီးတော့ကျင့်သုံးဖို့စီစဉ်ထည့်တာကျင့်သုံးကြည့်အောင်ကျင့်သုံးကြည့်တဲ့အခါမှာဝိပဿနာဉာဏ်နဲ့အစဉ်စဉ်ဖြစ်အောင်ဝိပဿနာဉာဏ်နဲ့ဖြစ်အောင်အဲ့လိုကျင့်သုံးသိတဲ့အခါမှာဝိပဿနာဉာဏ်နဲ့ဖြစ်လာရင်ဒါကိစ္စဉာဏ်လို့ခေါ်တယ်တနည်းအားဖြင့်ပရိယပရိပတ်ပရိဝေဒနဲ့ပြောပထမကပရိယတ္တိအနေနဲ့သင်မယ်ဒုတိယကျတော့ပရိပတ်တိကျင့်မယ်တတိယ ပရိပတ်တိကျင့်တဲ့အခါကျဝိပဿနာဉာဏ်တွေဖြစ်မယ်အစဉ်စဉ်ဖြစ်မယ်နောက်ဆုံးမဉဏ်ဖုံဉဏ်ပစ္စကနာဉာဏ်ပစ္စကနာဉာဏ်ဖြစ်ရပစ္စကနာဉာဏ်ဖြစ်မှာကိုယ့်ရဲ့ဖြစ်တဲ့ဉာဏ်တွေကိုနောက်ပြန်ကြည့်လို့ရနော်နောက်ပြန်ကြည့်လိုက်တဲ့အခါကျအော်ငါဘာမဲရပြီငါဘာဖို့ရပြီငါမှဘာကိလေသာတွေပယ်သွားပြီငါမှဘာကိလေသာကြံသေးတယ်ဆုံးဖြတ်သိတဲ့အသည့်မျိုးရှိရဘုရားအဲ့ဉာဏ်သုံးမျိုးပြောသွားတယ် ဆုံးဖြတ်သိတဲ့သိကဒါပစ္စကနာညာလို့ခေါ်တယ်နောက်ပြန်ပြီးတော့ကြည့်လို့ဆုံးဖြတ်လို့ရဒါကတညာလို့ခေါ်တယ်ပရိဝေဒအနေနဲ့ပြောရင်ဟုတ်လားဟို ကိုယ်ပိုင် ထိုးထွင်းသိသွားတာပေါ့ထိုးထွင်းသိသွားတယ်အမျိုးခေါ်တယ်ဒီတော့ပရိယပရိပပရိဝေဒပထမပရိယအနေနဲ့ဘုန်းကြီးတို့ဘယ်ကမထမ်းမဆိုလေလာပါနာယူပါသင်ယူပါဒါသစ္စာညာလို့ခေါ်တယ်ပရိယတ္တိသင်ယူတာလို့လည်းခေါ်တယ်ဒုတိယအနေနဲ့ ကျင့်သုံးသည်ဒါကိုဘုန်းကြီးကနာယုံနဲ့နာသည်စာသည်လောက်တည်းမကျင့်တတ်ပါနဲ့ငါသည်ဖြစ်အောင်ဘာဝနာဉာဏ်မရဉာဏ်နဲ့သိအောင်ကိုယ်တိုင်ကျင့်ကြအထောက်ပါကျင့်သုံးပြီးသိရဒါကိုကိစ္စဉာဏ်လို့ခေါ်ပါတယ်နောက်တစ်မျိုးပြောရင်တော့ပฏิပတ်တိလို့ခေါ်ပါတယ်ပฏิပတ်တိကျင့်လို့မဲ့ဉာဏ်ဖော်ဉာဏ်ပိဿကနာဉာဏ်ရပြီဆိုကိုဉာဏ်ဟာတေချောဆုံးဖြတ်လို့ရပါတယ်။အော်ငါဒီဉာဏ်ရသွားပြီ။ငါဒီမဲ့ရသွားပြီ ဒီကိလေသာတွေပယ်သွားဒီကိလေသာတွေပဲကြံတော့တယ်သေချာဟောသိပါတယ်ဗျအဲ့ဒါလေးသိစေခြင်းပါအဲ့လိုကတညာဖြစ်အောင် ဆုံးဖြတ်သိနိုင်အောင်ဆုံးဖြတ်သိသိတဲ့ဉာဏ်မျိုးဖြစ်အောင်ဒီအထောက်အမယ်ဒါပရိဝေဒခေါ်ပါတယ်အဲ့ဒီဉာဏ်သုံးမျိုးလုံးပေါ့လေကိုယ်ပိုင်ဉာဏ်ဖြင့်သိအောင်အာထုတ်တာမျိုးကိုတန်ဘောဓာရလို့ခေါ်ပါတယ်နော်ဘုန်းကြီးတို့တွေအဲ့ဒီလိုဉာဏ်သုံးမျိုးလုံးသိအောင် လုပ်ရမှာပေါ့ ဒီနေရာမှာဒါကတော့အကြောင်းအကျိုးသစ္စာလေးပါဘာလို့ဟောလဲမသိဘူးနော်ဘုန်းကြီးတို့အကြောင်းအကျိုးသိဖို့သိတဲ့ဉာဏ်ဖြစ်ဖို့ဒီလေးပါကိုသိအောင်ပထမလုပ်ရတယ်နောက်တော့ကျင့်ရတာပေါ့အကြောင်းအကျိုးသိအောင်အကြောင်းအကျိုးသိတဲ့နေရာမှာဒါသစ္စာလေးပါသိတဲ့နည်းနောက်တစ်မျိုးကတော့ဘုန်းကြီးတို့ပရိစ္ဆတ်ဘုပ္ပအကျဉ်းချုပ်လေးပေါ့နော်ဒီလူတွေအများကြီးနာနေတာဆိုတော့ဆုံးလုံးဆရာတော်ကြီးရဲ့နီးတော်တော်ကောင်းပါနော် အကြောင်းကျိုးသိတဲ့နေရာမှာသစ္စာလေးပါးအနေနဲ့လည်းသိနိုင်တယ်။တာမန်ယုံနာအကြောင်းကျိုးအနေနဲ့လည်းသိနိုင်တယ်။ရောပဋ္ဌာန်းအနေနဲ့လည်းသိနိုင်တယ်။ပရိစ္ဆသဘောပအနေနဲ့လည်းသိနိုင်တယ်။နောက်ဘုန်းကြီးတို့ဖာဟုတ်တော်ဆရာတော်တို့ဆိုဒီပဋ္ဌာန်းအကြောင်းကျိုးတွေရောသင်တယ်။ဒါတော့သူကတော့ပြည့်ရည်ရှိမှသင်လို့ရပါတယ်။ပြည့်ရည်မရှိရင်တော့အဲ့ဒီပုဂ္ဂိုလ်သင်လို့မလွယ်ပါဘူး။ခုပရိစ္ဆသဘောပအကြောင်းကျိုးဖြစ်ပုံနေနည်းနည်းပြောမယ်။ဆုံးလို့ဆရာတော်ကြီးကဗာမိတ်လဲဆိုမသိတော့လိုခြင်းလိုခြင်းတော့ဆွဲလန်း ဆွဲလန်းတော့ပြုလုပ်ပြုလုပ်တော့ရရှိရရှိတော့ခံကြပြီရောသူအဲ့လိုပြောဘုန်းကြီးတို့ခုနကပြန်ကြည့်မယ်နော်အိုရာတွေနာရာတွေသေရာတွေနော်မွေးမွေးပဲမွေးလာပြီးနောက်ပဲအသက်ကြီးလာမယ်ယောဂဝိနာဖြစ်မယ်သေမယ်အဲဒီမွေးလာပြီးနောက်ပိုင်းမှာမသေးခင်ကြားမှာမုံနာတွေနဲ့ဆုံရမယ်ချစ်တာတွေနဲ့ကြွဲမယ်လိုချင်တာမရဘူးမရချင်တာမှလိုချင်တယ်ဒါတွေဒုက္ခတွေ ဆွဲလမ်းမှုတွေ့တာနေတဲ့ငါခန္ဓာ၅ပါးပေါ့ငါသားငါသမီးငါပစ္စည်းငါဥစ္စာဒီလိုဆွဲလမ်းနေအဲ့ဒီဒုက္ခတွေကဘာလို့ဘုန်းကြီးတို့ကလိုချင်လဲဆိုပြီးတော့ရောက်အောင်လုပ်ခဲ့လို့ဘာလို့ရခဲ့လဲမေးရမှာပေါ့လေဘာလို့ရခဲ့လဲဆိုတော့ကိုရောက်အောင်လုပ်ခဲ့လို့ပေါ့ဒီပုံမှာကိုကလိုချင်မှုနဲ့ဥမာကုသိုလ်ကောင်းမှုပြုတယ်ပေါ့ဟာနောက်ဘွားတော့တတိဖြစ်ရင်ကောင်းလို့လို့နတ်ဖြစ်ရင်ကောင်းလို့လို့ဒီလိုလောဘတဏှာခြေခံပြီးတော့ကုသိုလ်ကောင်းမှုပြုတယ်ပြီးတော့ ဘာဖြစ်လို့ဒီလိုနတ်ဘဝလူဘဝတတိဘဝလိုချင်လဲဆိုတော့အိုရာနာရာမှမမြင်တာဘူးမသိတာဘူးမသိတော့လိုချင်တော့ဒါကိုဝိဇ္ဇာပြစရာသင်္ခါရဆိုတာဒါကိုပြောတာပေါ့ဗျာမသိတော့လိုချင်လိုချင်တော့ဒါအိုမနာမသိမမသိဘူးကိုယ်ဒုက္ခပေးမမသိဘူးမသိတော့လိုချင်တာပေါ့မသိတော့လိုချင်လိုချင်တော့ပါလေဆွဲလန်းတာပေါ့အရာမနေနိုင်မတွေ့ရမနေနိုင်မကြည့်ရမနေနိုင်ဆွဲလန်းတော့ပြုတ်လုတယ်ရောက်အောင်ပြုတ်လုတာ ရအောင်ကြိုးစားတယ်ပြုလုပ်တော့ဒီခန္ဓာကိုယ်ကြီးရလာမယ်ဒီသားဒီသမီးဒီပစ္စည်းတွေရလာရလာတော့ဒုက္ခတွေကြုံတော့တာပါပဲနော်အဲ့ဒါကိုဆုံးလို့ဆရာတော်ကြီးရဲ့ပရိသတ်ဘုရားအကြောင်းကြိုးပါမသိတော့လိုခြင်းလိုခြင်းတော့ဆွဲလန်းဆွဲလန်းတော့ပြုလုပ်ပြုလုပ်တော့ရရှိရရှိတော့ခံကြပြီတော့ဒီလိုဆုံးလွန်ဆရာတော်ကြီးကမိတ်ကြတော်မူပါတယ်ပြီးတော့ဘုန်းကြီးတို့ အရှင်သာကြောင်းရခေါင်းစည်းလေးတွေပေးသွားတာတွေမှာပြန်ကြည့်မယ်နော်အဲ့ဒီမှာဒုတိယကျတော့တတိယအတိအကျနေမဲ့သစ္စာလေးပါပြီးသွားပြီပထမမဂ္ဂင်၈ပါးဒုတိယသစ္စာလေးပါနောက်တစ်ခုကဇေယျ6ပါးနဲ့ကမ္မထမ်းများအဲ့ဒီဟာလေးပြန်ကြည့်မယ်နော်ဇေယျ6ပါးနဲ့ဒီနေ့အခုဇေယျအကြောင်းပြောမယ်အဲ့ note စာရလေးပေးတာဇယိုက်နဲ့ကမ္ထန်ဆိုတာအဲဟာလေးလေးကြည်ထားပါတော့။အဲဇယိုက်ဆိုတာကိုစပြောပါမယ်။ဇယိုက်ဆိုတာက ဘုန်းကြီးတို့အဖြစ်များတဲ့သဘောပဲအဖြစ်များတော့အလေးကျင့်ဖြစ်လာတယ်အလေးကျင့်ဖြစ်သွားရင် အထုံဝါဒနာပါသွားတယ်အဲ့ဒါဇေယရဲ့လက္ခဏာတွေပဲတချို့အဥမာဆိုပါလို့ပြစကားပြောမယ်ဆိုရင်ဆဲဆိုပြီးမှပြောအာဘယ်သူနဲ့တွေ့တွေ့သူကဆဲဆိုဒီဆဲဆိုပြီးပြောရပါများကြားလာတဲ့အခါကျဒါအကောင်းထင်တာဟာပြောလာပြီဆိုရင်သူကတယောက်တယောက်နှုတ်ဆက်တာဆိုဆဲပြီးနှုတ်ဆက်တာအဲ့ဒါဇေယဖြစ်လာတာနောက်တစ်ခုတချို့ကြတော့ စကားကိုချွတ်ချွတ်သားသားပြောတတ်တယ်အလေးကျင့်လုပ်ပါချွတ်ချွတ်သားအလေးကျင့်လုပ်တော့ချွတ်သားပြောတတ်တော့ဘောနော်ဝါနာဖြစ်လာဘယ်သူနဲ့တွေ့တွေ့နဝင်ချိုအောင်ပြောတတ်တော့ဒါဟောဇေယိုက်ဝါနာဒီဇေယိုက်တွေက6မျိုးရှိတယ်ဆို စာပေကျမ်းဂန်များကမိတ်ပါຢာကဇေယိုက်လောဘဇေယိုက်မြင်စမြတွေးစမြအာယုံမှာနှစ်သက်တာသဘောကျတယ်ဒါဟာຢာကဇေယိုက်ပဲနောက်တစ်ခုကဒေါသဇေယိုက် ဒေါသဆရာဆိုစိတ်တူတာထက်ကလေးကြီးသူကစိတ်တူတာ သူ့ကိုအကောင်းပြောမှမသိမကောင်းပြောမှမသိသူသူကတုံ့ပြန်မှုများတယ်ဒါဒေါသဆရာနော်မောဟဆရာမောဟဆရာဆိုတော့ကကုသမအကုသမမခွဲခြားနိုင် ကောင်းတာဆိုတာမသိဘူးအကြောင်းချိုးအကောင်းဆုံးနားမလဲသူ့စိတ်ထဲမှာတွေးဝေထိုင်မှန်းဒါမောဟဆရာနောက်ဝိတက်ဆရာဝိတ္တဆရာဆိုတော့အတွေးတွေများနေတာ ဘုန်းကြီးတို့တာမန်ပုဂ္ဂိုလ်တွေပုရုဇဉ်ပုဂ္ဂိုလ်တွေကတော့မကောင်းတာတွေတွေးနေတာပါမိစ္ဆာသင်္ကပ္ပတွေများပါတယ်ကောင်းတာတွေးတာအင်တန်ငယ်တယ်အဲဝိတက်ဆရာကြီးအဲ့လိုအတွေးတွေများနေတယ်ပေါ့ဝိတက်ဆရာကြီးတတ္တာယုံကြည်မှုပေါ့ဘုရားတရားပေါ်မှာယုံကြည်တာရှိတယ်ပြောသမျှယုံကြည်တယ်ဒီမှာတော့တတ္တာဆရာတို့ဘုရားတရားပေါ်မှာယုံကြည်တဲ့ဟာမျိုးပြောပါနော်တတ္တာဆရာယန္နာသုံးပါးပေါ်မှာယုံကြည်တယ်ကိုဒါကောင်းတဲ့ဆရာကြီးနော်ဒီထီး ဒီတတ္တာဇယိုက်တို့ဗုဒ္ဓဇယိုက်တို့ကောင်းတဲ့ဇယိုက်တွေဗုဒ္ဓဇယိုက်ဆိုဉာဏ်ပညာနဲ့ပတ်သက်တဲ့ဇယိုက်ဘာလို့လို့သူကစဉ်းစားပြီးတွေးပြီးမှလုပ်တယ်အကျိုးရှိမှလုပ်တယ်အကျိုးမရှိမလုပ်ဘူးအကျိုးရှိမှလို့လုပ်တဲ့မှလုပ်တယ်မလုပ်တဲ့မလုပ်ဒါမျိုးပေါ့ဗုဒ္ဓဇယိုက်ရှိတဲ့ပုဂ္ဂိုလ်ဒီလိုအခြေခံအနေနဲ့ဇယိုက်6မျိုးရှိပါတယ်အဲတော့ဘုန်းကြီးတို့ဒီဇယိုက်ကတစ်မျိုးတည်းရှိတယ်လို့တော်တော်ပြောရခက်ပါတယ် လူတူတယောက်မှာဇယိုက်တစ်မျိုးတာရှိတယ်ဒီလိုသတ်မှတ်ချက်မဟုတ်ဘူးညာနှစ်မျိုးသုံးမျိုးလုံးရှိတတ်တယ်ကိုယ့်ကိုပြန်စဉ်းစားကြည့်လိုက်နော်တခါကြဘုန်းကြီးတို့တွေမှာရာဟုတို့တကူတွင်လိုချင်တဲ့စိတ်ကရှိလိုက်တာလိုချင်တဲ့စိတ်ဖြစ်ပြီးနောက်ကမရပြန်တဲ့ဒေါသဖြစ်လိုက်ပြန်ဒါမျိုးတွေပေါ့ဘာလဲဒေါဇဲကတမျိုးတည်းတော်တော်ပြောရခက်တယ်ကိုယ့်ကိုပြန်စစ်စစ်ကြည့်လိုက်ပေါ့နော်နှစ်မျိုးသုံးမျိုးဖြစ်နိုင်ပါတယ်တဲ့ဖြစ်လေရှိပါတယ်ဆိုဝိသုဒ္ဓိမတ်တို့ဘာလို့ အဲ့လိုကောက်ချက်ချပြဘယ်သူဟာဘယ်ဆက်ရှိတယ်လဲဆိုရင်တဲ့သူ့ရဲ့အသွာလာနေထိုင်အစားအစာ အဖြစ်များတဲ့အရာများကိုကြည့်ပြီးတော့အကဲခိုင်သိနိုင်ပါတယ်အဲ့မှာတော့နည်းနည်းလေးအကုန်လုံးတော့မတူပါဘူးပေါ့ရေပုံရတူတာလေးတွေကိုဝိသုဒ္ဓိမကခွဲပြသွားတယ်အဲ့ဒီခွဲပြတဲ့အတိုင်းဘုန်းကြီးတို့နားလည်ခြင်းတော့သင်္ညိုဘာသာဒီကားတို့ဘာလို့ဖတ်လဲရပါတယ်အဲ့မှာဘာပြောသွားလဲဆိုတော့ယာကဆရိုက်နဲ့တတ္တာဆရိုက် အဲ့ဒီသူတို့နှစ်ခုကခတ်ဆင်ဆင်ပြောပါတယ်။ဇာကဇရိုက်နဲ့တာတာဇရိုက်ဒေါသဇရိုက်နဲ့ဗုဒ္ဓဇရိုက်ဒီနှစ်ခုကတူတယ်။ခြေခံတူတယ်ပေါ့။မောဟဇရိုက်နဲ့ဝိတက်ဇရိုက်ဒီနှစ်ခုကခြေခံတူတယ်ပေါ့။အဲ့လိုမှတ်ထားဘယ်လိုတူလဲဆိုသွားလာမှုနေထိုင်မှုစားတောင်းမှုအလောက်ကိုင်းဒါမျိုးတွေကိုသဘောတူတတ်တယ်လို့ပြောတော့အဲ့တော့ဗြဟ္မာဆုံးဘုန်းကြီးတို့ຢာကားဆိုင်နဲ့တတာဇရာရှိသူနှစ်ဦးရဲ့တူပုံလေးတွေပြောပြပါမယ် သူတို့နှစ်ယောက်ကယာကဆရာရှိတဲ့ပုဂ္ဂိုလ်သရဆရာရှိတဲ့ပုဂ္ဂိုလ်များဘာဖြစ်တာလဲအသွားအလာလေးတွေမှာသူကယဉ်ကျေးတယ်တိမ်မွေ့တယ်နုညံ့ဘာလောက်လောက်သူကလောက်တဲ့လုပ်ငန်းလေးတွေမှာစနစ်ကြတယ်တည်တတ်တယ်ပြီးတော့အရသာမျိုးကြတော့အာရအရသာမျိုးကြဘာကြိုက်လဲဆိုအချိုလေးတွေအစိမ့်လေးတွေအမွှေးကြံလေးတွေနုညံ့တဲ့စားတောက်လေးတွေကိုနှစ်သက်မြန်နိုးတယ်ဒီအခြေခံနေနဲ့တူတယ်ဒါပေမဲ့ကွဲပြားချက်က ຢာကားဆိုင်ရှိတဲ့တားလုံးဝတော့မတူဘူးဗျာຢာကားဆိုင်ကရှိတဲ့ပုဂ္ဂိုလ်ကဘယ်လိုလဲဆိုဒီအပြောအာယုန်တွေတွေ့အလွန်မင်းမမောတာကဘုန်းကြီးတို့ဒီခလေးလေးတွေကြည်လိုက်နော်ဂိမ်းများစောလိုက်ခေါ်ကုန်မရအောင်စားကုန်မလို့တော့အလွန်မင်းမမောအဲ့ဒါမျိုးရုပ်ရှင်ကြည့်ရင်ဟုတ်လားခွာမရဒီ Facebook တွေဝင်ထွက်မရတော့အဲ့လိုຢာကားဆိုင်ရှိတဲ့ပုဂ္ဂိုလ်တအားမန်မောတာခွာရခက် ရာဂဆိုင်ရှိတဲ့ပုဂ္ဂိုလ်ကအပြောအာယုန်ဒီမှာတွေ့လာရင် အလွန်မင်းမမောပါတယ်။နော်ပရိယမာယာများပါတယ်။မာယာဆိုတဲ့စကားလုံးလေးနည်းနည်းပြောမယ်နော်။မာယာဆိုတော့ဗာလဲဆိုမိမိမှာမရှိတဲ့ဂုဏ်ကိုရှိအောင်ဆောင်းတာ။သီလမရှိဘဲသီလရှိအောင်ဆောင်းတာ။တမာရီမရှိဘဲတမာရီရှိအောင်ဆောင်းတာ။ပညာမရှိဘဲပညာရှိအောင်ဆောင်းဒါဓမ္မနယ်ဘက်ကပြောတာပါ။ဘုန်းကြီးတို့လောကနယ်ဘက်ကပြောရင်စိတ်မရှိဘဲနဲ့စိတ်ကို အတူဝင်မယ်အငှားဝင်မယ် မင်္ဂလာဆောင်တွေဘုန်းကြီးတို့နိုင်ငံမှာဒါတွေအများဆုံးတွေ့ရတာဘုန်းကြီးတို့နိုင်ငံမှာဘုန်းကြီးလည်းဖြစ်များပါတယ်ကားတွေကိုကားမရှိမနဲ့ကားရှိအောင်ဆောင်းတာဒါမျိုးပေါ့ပြီးတော့ຢာကဆိုင်များတဲ့ပုံကကောက်ကျစ်ဆင်းလင်းမှုတာထေးရလည်းပေါ်တယ်နော် မာယာနဲ့တာထေးရတာထေးရဆိုတာတော့မိမိမှာရှိနေတဲ့အပြစ်ကိုဖုံးကွယ်ပြီးအပြစ်ကင်းအောင်ဆောင်းတာသူ့မှာအကောင်းမှုတွေကျူးလွန်ထားတယ် ဒါပေမဲ့သူကအပြစ်ကင်းရင်ပြစ်ကင်းတဲ့အောင်နေတာထိုင်တာပြောတာဒါဝိဆိုလိုပါပြီးတော့ယာကဆဲရှိတဲ့ဘုရားယာကကြီးမာနလည်းကြီးတယ်အဲ့ဒါပြဿနာအဲ့ဒါလေးမှတ်ထားနော်တတ္တဆဲရှိတဲ့ပုဂ္ဂိုလ်ကခုနဆန့်ကျင်ပဲနော်သူတို့နဲ့မတူဘူးဒီအပြောအာယုန်တွေမှာခုနပုဂ္ဂိုလ်တော့အာမကြည့်ဘူးပြီးတော့မာမာနာတွေမရှိဘူးမာယာပရိယမများဘူးတတ္တဆဲရှိတဲ့ပုဂ္ဂိုလ် မာယာပရိယမရောက်တာထေယမရှိဘူးလောဘမကြည့်ဘူးမာနမကြည့်ဘူးပေကန်းနဲ့လှူဒန်းနဲ့ဒါကတော့တတ္တဆရာကအကောင်းဘက်မှာရှိပါတယ်ဒီလိုမှတ်ထားမယ်နောက်တစ်တွဲသွားကြအောင်ဒေါသဆရာနဲ့ဗုဒ္ဓဗုဒ္ဓဆရာရှိတဲ့ပုဂ္ဂိုလ်ဒေါသဆရာထိတ်ကလေးဒေါသဖြစ်တာဗုဒ္ဓဆရာဆိုတာအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ဘာလို့လို့ तू ကဉာဏ်နဲ့ဆင်ခြင်စဉ်းစားပြီးမှလုပ်တယ်ဉာဏ်မရှိမလုပ်ဘူးအကျိုးရှိမှလုပ်တယ်ပေါ့ဗျာအကျိုးမရှိမလုပ်ဘူး ဘုန်းကြီးကအဲ့ဒါတော့သဘောကျတယ်နော်အခု တရားနာတဲ့ပိဿပေါင်းသူတော်ကောင်းတွေလည်းဒီမှာသင်တဲ့အခါမှာအကျိုးရှိအောင်နာစေခြင်းတယ်သိအောင်နာလေစေနာစေခြင်းတယ်နားလေအောင်နာလေနာစေခြင်းတယ်အကျိုးရှိမှနားလေမှကိုယ်ကျင့်လို့ရကျင့်မှသိဉာဏ်เนี่ยဖြစ်မယ်လေဝိပဿနာအဲကြောင့်ကိုအဲဒီနေ့သင်္นานတက်တဲ့ခါမှာမှတ်မရအောင်နားလျောင်အကျိုးရှိအောင် လေ့လာပါတက်တက်ပါ အဲတော့ဒေါသဇယိုက်နဲ့ဗုဒ္ဓဇယိုက်ရှိသူတွေရဲ့အခြေခံတူတဲ့ချက်ကအသွာလာနေထိုင်နေမှာကြမ်းထမ်းတယ်။ဘာတကခြေနှင်းခြေနှင်းနဲ့ကြမ်းတယ်လှုပ်တယ်လှုပ်တကဒီတိုင်းကုန်ဒုံကွမ်းနေမိတာ။ဝေယဥစ္စာလှုပ်လို့ရှိရင်ဘယ်တော့မှမသိတော့ဘူး။ပကံစည်းရင်လည်းပြောင်းမစေဘူးပေါ့ဒီပစ္စည်းလည်းလည်းပြောင်းမလဲဘူးပေါ့။အဲဒီလိုလူမျိုးတွေဟာဒေါသဇယိုက်ဗုဒ္ဓဇယိုက်ရှိတယ်။နောက်ပြီးတော့သူတို့အစာရတွေကြဒေါသဇယိုက်နဲ့ဗုဒ္ဓဇယိုက်ရှိတဲ့ပုဂ္ဂိုလ်ကဘာမျိုးနှစ်သက်လဲဆို အချင်းတို့အငန်းတို့အဆက်တို့အခါတို့ပြင်းထန်တဲ့အရာဓာတွေကိုသူနှစ်သက်မြတ်နိုးတယ်။ပြောမကြိုက်တဲ့အတန်တို့အစင်းတို့အနံ့တို့ဟာဒါတွေကြုံတွေ့ကြုံရင်တိတ်မသိကောင်ချက်ချင်းတုံ့ပြန်တယ်ဆဲမယ်ဆိုမယ်ဒါမျိုးတွေတုံ့ပြန်တယ်ဒါကတော့ဒေါသဆိုင်နဲ့ဗုဒ္ဓဆိုင်ရှိတဲ့ပုံကိုပေါ့နော်ဒီဟာတွေကဒီပုံကိုတွေကတော်တော်ခက်တယ်ဗျာဒါကကိုယ့်အကူသိရမယ်နော်ငါဘာဆိုင်ရှိတယ်လို့အကြမ်းမြင့်သိရင်ပြင်လို့ရတယ် မပြေနိုင်သမျှကာလပါလုံးသူကဆဲတာတွေဘယ်တော့မှရိုင်းဆိုင်တာတွေမပြောက်ဘူးဒါဓမ္မတာလို့တဘာဝလို့ဖြစ်သွားပြင်ရမယ်အဲဒီပုံကုန်တို့ကွာခြားချက်ပုံလေးရှိပုံလေးစာပေကျမ်းဂန်လာတိုင်းဘုန်းကြီးပြောပါမယ်ဒေါသစရိုက်ရှိတဲ့ပုံကသူ့ပြောလိုက်ရညှို့ဖွဲ့တယ်ရန်ပြောလို့မရဘူးဒီပုံကလေးပတ်ထားတာသူကဒီနေ့တစ်ချိန်ချိန်ပြန်တွေ့ဖို့အများနဲ့သူ့စိတ်ထဲမှာတိမ့်စရာဒေါသစရိုက်ရှိတဲ့ပုံဒါလေးမှတ်ထားနော်ပြီးတော့မနာလိုမှု ဝန်တုံမှုတွေများတယ်ကိုယ့်ရဲ့တာမနာလို့ကိုလိုမဖြစ်စေခြင်းယူဆမှုစောင်းမိမှုတွေများတယ်ဟိုဗမာလိုပြောနေအိတ်တာမရှိရများတယ်ပေါ့ဗျပြီးတော့ကိုရဲ့သူတို့ရဲ့ဂုံကျေးဇူးပေါ့ဟိုဒီပုဂ္ဂိုလ်ကကိုယ့်ဘောဆောင်းလျှောက်တာတယ်ကုညီထားတယ်ဒါတွေမကြည့်ဘူးအဲ့ဒီဂုံကျေးဇူးတွေကိုဖျက်ဆီးဖို့သူဝန်မလေးဘူးပြီးတော့ဂုံတုဂုံမြိုင်လောက်တယ်ဒါဒေါသဆက်ရှိတဲ့ပုဂ္ဂိုလ် အဆုံးမှပြောဆိုတာခက်တယ်လက်မခံဘူးပေါ့ဗုဒ္ဓဇာအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ကြီးအသိဉာဏ်ရှိတာကိုအဲ့ဒီလိုမရှိဘူးပြသူကပြောင်းမြန်ဘယ်တော့မှရံညုံမဖွဲ့ဘူးသိဉာဏ်ရှိတော့ဩငါဒီပုဂ္ဂိုလ်ကအကျိုးလိုလားလို့ဆုံးမတာပဲပြောတာပဲသိဉာဏ်နဲ့ရှင်ပြီးတော့လက်ခံနိုင်ဒါကြောင့်မို့ဗုဒ္ဓဇာရှိတဲ့ပုဂ္ဂိုလ်ကြီးရံညုံမဖွဲ့တတ်ဘူးပြောရင်ဆိုရင်လက်ခံနိုင်တယ်ညူစုမှုဆောင်းမြောင်းမှုအိတ်တာမစ္စယမရှိဘူး ပြောရဆိုတာလွယ်တယ်သူတစ်ပါးဂုံကျေးဇူးကိုဂုံကျေးဇူးမှန်သိတယ်ဘာပဲစစဘာပဲလှုပ်လှုပ်သူကစားဝယ်တော့ဖွယ်လေးမှာညံပဲညံလေးနဲ့ချင့်ချင်းစားတတ်တယ်နော်တန်တရားလုပ်ငန်းကွင်အတွက်ပေါ့အခုလိုဝိပဿနာတွေအထုတ်မယ်ဇန်တရားတွေအထုတ်မယ်ဆိုရင် စနစ်တကျကြိုးစားပြီးအထုတ်တတ်တယ်ဒါဗုဒ္ဓဇိုက်ရှိတဲ့ပုဂ္ဂိုလ်ရဲ့လက္ခဏာပါပဲနောက်တစ်ခုကမောဟဇိုက်နဲ့ဝိတ္တဇိုက်ရှိတဲ့ပုဂ္ဂိုလ်ဒါလေးကြည့်မယ်နော်ဒီမှာတော့ မောဟဇယရှိတဲ့ပုဂ္ဂိုလ်ကတော့မေ့မေ့လေးရော ပေါ့ပေါ့ဆဆနေတတ်တယ်ဘာလို့လို့ဘာပြောပြောမေ့တယ်ပေါ့ပေါ့ပေါ့ဆနေကိစ္စမှန်များတဲ့ရှုပ်ထွေးပွေလင်းတာဘာလို့လို့သူကရှုပ်ရှုပ်ရှက်ရှက်ပဲလောက်တတ်တယ်ဘာလို့လို့နေနေထိုင်နိုင်သူခန်းသွားကြည့်သူနေရာသွားကြည့်ရှုပ်ရှက်ခန်းတာဒါမျိုးတွေတွေ့တတ်တယ်ဘယ်စားစာကိုနှစ်သက်တယ်လို့ဒီမောဟဇယရှိတဲ့ပုဂ္ဂိုလ်မရှိဘူးမပြောတတ်ဘူးဘုန်းကြီးတွေ့ဦးတယ်လို့ပုဂ္ဂိုလ်မျိုးတွေဟင်းစာဒီဟင်းကိုစားဖို့လေး အပေါ့မိခိုင်းလို့မရဘူးသူအဲ့လိုမသိဘူးသူများအပြစ်ပြောရင်သူကလိုက်ပြောတာတယ်သူကိုယ်တိုင် မဆုံးဖြတ်နိုင်မောဆရာရှိတယ်သူများချီးမွမ်းချီးမွမ်းလိုက်တာသူများအပြစ်ပြောပြောလိုက်တာပဲအဲ့လိုမျိုးမျိုးတွေသူကကိုယ်မှာတတိနဲ့ပညာအားနည်းတဲ့အတွေ့အမြဲတမ်းထိုင်မိုင်တွေးဝေးငေးမောနေတတ်တယ်စိတ်တူကထွေပြီးတော့လွန်မျောနေတတ်တယ်ဒါမောဆရာနော် ဝိတ္တဇာရှိသူကလည်းဒီမောဟဇာပုံစံမျိုးပါပဲရှောက်စိတ်ကူတွေးတော့နေတဲ့အခါကျတော့အဲ့လိုပဲဘာလို့လို့ပေါ့ပေါ့ဆဆဖြစ်တာပါလောကိဇာရှုပ်ထွေးနေတဲ့ဒီမောဟဇာနဲ့အတူတူပဲဒီဝိတ္တဇာကဘယ်လိုဖြစ်တတ်သေးလဲဆိုဒီစကားပြောလဲဘာမှမပြီးဘူးစကားတွေပေါ်ပြီးတော့မျောနေတတ်တယ်သူကမကောင်းတဲ့ကောင်းတဲ့လုပ်ငန်းကိစ္စကြတော့အစွမ်းစားမရှိဘူးမလုပ်ချင်ပြင်းနေတာ အဲ့ရောပြင်းတော့ဗာပြည့်လဲကိုလိုလူမျိုးလိုက်ရှာတယ်လူပေါ်ကြော့အဲ့လိုမျိုးတွေလိုက်ရှာတယ်အဲ့ဒီပုံကံထွေရလေးပါပြောပြချိန်ကုန်နေတတ်တယ်အဲ့လိုမျိုးကွာတော့ဗောဗျာဒီတော့ဒီဇိုက်တွေဟာဘာကြောင့်မို့ကွဲပြားတယ်လဲလို့ဘုန်းကြီးတို့မေးရရင်တော့ရှိဘဝကကုသပြုစဉ်ခါကလောဘနဲ့ရှင်ပြီးတော့တွဲပြီးတော့ပြုကြံရောຢာကဇိုက်ရှိတတ်ပါတယ်ဥပမာ တထေးဘဝတောင်းတမယ်နတ်ဘဝတောင်းတမယ်ဘာဖြစ်ရပါလို့ညာဖြစ်ရပါလို့ဒီလိုတောင်းတပြီးတော့ကုသိုလ်ကောင်းမှုတွေလုပ်မယ်ဆိုရင်ຢာကဇက်ရှိတဲ့ပုဂ္ဂိုလ်ဖြစ်တတ်တယ်ပြီးတော့ဒေါသနဲ့ပြောခဲ့မယ်ပြုတ်ခဲ့မယ်လုပ်ခဲ့မယ်ဆိုရင်လည်းပဲဒေါသဆယ်ရှိတတ်ပါတယ်ကုသိုလ်ကောင်းမှုလုပ်ရင်ဟုတ်လားဒေါသဖြစ်တာမျိုးတခုတည်းချိုးမပြဖြစ်ရင်ဒီတော်တော်လေးဒေါသပြင်းပြထန်ဖြစ်တာတွေတွေ့ရတယ်အဲ့ဒါကြံဒေါသဆယ်ရှိတဲ့ပုံပုံမျိုးဖြစ်တတ်တယ် အသိဉာဏ်အနေပြီးဘာလုပ်လို့အခုတရားသင်တန်းတက်တယ်လုပ်ငန်းတစ်ခုလုပ်တယ်အသိဉာဏ်နဲ့ရှင်းပြီးမလုပ်ဘူးတာမချံကမျိုးတက်တယ်လုပ်တယ်ဆိုရင်ဒါမောဟရိုက်မောဟနဲ့ပြုခဲ့တာပဲဒီလိုမောဟနဲ့ပြုခဲ့ရင်တော့မောဟရိုက်ရှိတတ်ပါတယ်ပညာနဲ့ပြုခဲ့ပညာရိုက်ရှိတတ်တယ်အခုဘုန်းကြီးတို့တရားသင်တန်းတက်ပြီးဟာငါဒါကိုအသိဉာဏ်ဖြစ်အောင်အသိဉာဏ်ရှိအောင်လေ့လာမှပဲနာယူမှပဲတရားထိုင်တာပဲဖြစ်အသိဉာဏ်ရှိအောင်အထောက်ရမယ်အသိဉာဏ်ရှိအောင်လေ့လာရမယ် သိဉာဏ်တွေတစ်ဆင့်နဲ့တစ်ဆင့်မြင့်တက်သောလေ့လာစေခြင်းနဲ့အထောက်စေခြင်းအဲ့ဒီကြမှာဟိုဘဝအနေနဲ့ပါရမီဒီဘက်ဘဝမဉဏ်ပုံညာမရရင်လည်းဘဝဆက်ဆက်မှာ ပါရမီကုသိုလ်အနေနဲ့ပါသွားမယ်ဗုဒ္ဓဇယရှိတဲ့ပုဂ္ဂိုလ်ဖြစ်သွားနောက်လှူတဲ့တန်းတဲ့ခံတဲ့ကံမှာလည်းတတာဇယယုံကြည်မှုလေးနဲ့လူကဘုရားတရားပေါ်ယုံကြည်ရမယ်ကံကံရဲ့အကျိုးတွေယုံကြည်ရမယ်ကောင်းတာလို့ကောင်းယူရမယ်မကောင်းတာလို့မကောင်းယူရမယ်ဒီလိုယုံကြည်မှုလေးနဲ့ အခြေခံပြီးလုပ်ရင်တော့ဒါတတ္တဇယတရားအခြေခံပြီးလုပ်ရင်ဘဝဆက်တံဖွဲ့ဆက်တိုင်းမှာတရားဇယအာကြီးတဲ့ပုဂ္ဂိုလ်ဖြစ်အောင်အာကြီးတဲ့ပုဂ္ဂိုလ်ဖြစ်သွားမှာပေါ့အဲတော့ဒီနေ့မှာဇယ6မျိုးရှိတဲ့နယ်မှာຢာကဇယဒေါသဇယမောဇဇယဝိတက်ဇယဒီဇယလေးမျိုးဟာမကောင်းတဲ့ဇယတွေတတ္တဇယနဲ့ဗုဒ္ဓဇယကတော့ကောင်းတဲ့ဇယတွေလို့ဒီလိုမှတ်တာအဲတော့ဇယတွေဘာလို့ကွဲပြားလို့ကောက်ချက်ချရင် ဘာလို့ကွဲပြားသလဲဆိုရင် ရှေးကံနေကြောင်းရှေးတုန်းကကုသကံနေပြုခဲ့တယ်အဲ့ဒီပြုတဲ့အခါတုန်းကလောဘနဲ့ပြည်လောဘဒါရာဂဆိုင်ပေါ့ဒေါသနဲ့ပြည်ဒေါသဆိုင်အဲ့ဒီလိုရှေးကံနေကြောင်းကိုဇယိုက်တွေကွဲပြားတယ်ဘဝဆက်တိုင်းဘဝဆက်တိုင်းမှာဘုန်းကြီးတို့တွေမကောင်းတဲ့ဇယိုက်တွေမပါရအောင်ကောင်းတဲ့တတ္တာဇယပညာဇယိုက်တွေပါရအောင်ကုသိုလ်ပြုတဲ့အခါမှာယုံကြည်မှုခြေခံဘုရားတရားတန်ခါယုံကြည်မှုခြေခံပြီးတော့ပြုပါ ကောင်းတာလို့ကောင်းကျိုးရမယ်ဆိုးတာလို့ဆိုကြကံကံရအကျိုးကိုယုံကြည်ပြီးတော့လုပ်ပါပြီးတော့ဉာဏ်နဲ့ဆင်ញင်ပြီးတရားနာပါဉာဏ်နဲ့ဉာဏ်ဖြစ်အောင်တရားထုတ်ပါဒါဆိုရင်တော့ဘုန်းကြီးတို့ဘဝဆက်ဆက်မှာဗုဒ္ဓဆရာပညာဆရာတွေဖြစ်သွားမယ်အဲအောက်မှာဆက်ကြည့်မယ်နော်ဇေယိုင်းနဲ့ကမ္မထံတွဲဆက်ပုံပေါ့အဲဘုန်းကြီးတို့ဒီမှာဘာတွေတွေ့ရလဲဆို ကမ္မထာနဲ့ကမ္မထာနဲ့ဟာတချို့ကဇံရတယ်လို့ဒီလိုထင်းနေမရဘူးဗျာဇံရတဲ့ကမ္မထာတတ္တဇံမရတဲ့ကမ္မထာတတ္တပဲနောက်ပြီးတော့သူဇယရဲ့အားလျော်စွာဘုရားရှင်ကိုယ်တိုင်ကနေပြီးတရားတွေပေးတာဒီဟာကြီးတဲ့အထောက်ရမယ်လို့သတ်မှတ်ချက်မရှိဘူးဒါလေးနားလည်စေခြင်းလို့ဘုန်းကြီးဒီတရားကိုပြောပါညာသောဖြင့်ဒီနီးနဲ့ပဲပေါ့လေဒီတစ်ခုကိုကိုကအဆွဲတန်သွားရင်ဟာဒီနီးမှအမှန်ကြတဲ့နီးတဲ့အမှား ဒါမျိုးတွေပြောကြတယ်ကို့အတွက်လည်းအကုသိုလ်ဖြစ်တယ်နောက်ပြီးတော့ကိုယ့်ဟာကိုယ်လည်းကိုကဘာဆဲရှိလို့ဘာကမနာအထုတ်နေမှလည်းမသိတဲ့အနေအထားမျိုးတွေဖြစ်သွားတယ်အဲကြောင့်ဘုန်းကြီးတို့ခဏခဏပြောပါတယ်ဘုန်းကြီးခဏခဏပြောတာဘာလဲဆိုဘုန်းကြီးတို့လည်းဖျားမဟုတ်ဘူးဆရာတော်ကြီးတွေလည်းဖျားမဟုတ်ဘူးဆရာတော်ကြီးတွေကတော့သူတို့သွားတဲ့လမ်းကြောင်းသူတို့လောက်ကြမှာပဲပြောကြမှာပဲကိုကလိုက်အထုတ်လိုက်လိုက်အထုတ်လို့တိုးတက်တယ်ဆိုရင်တော့ဆက်လက်ပြီးအထုတ်ပါမတိုးတက်ဘူးဆိုရင်တော့ပြောင်းကြည့်ပြောင်းအထုတ်ရမှာပဲ အထုတ်တဲ့နေရာမှာလည်းဘုန်းကြီးတို့သတိထားဝေရကခဏလေးအထုတ်လို့မရဘူးဗျကြာကြာအထုတ်ရမယ်လချီပေါ့လများစွာနှစ်များစွာအထုတ်ဟိုတပတ်လောက်ဆယ်လောက်တော့မတွတ်တက်ပါဘူးဆိုနောက်တနည်းပြောင်းတာမတွတ်တက်ပါနောက်တမျိုးဆိုဒါတော့မဟုတ်သေးဘူးပေါ့ဗျာဘုန်းကြီးလည်းလိုချင်လို့လောက်တာဘုန်းကြီးတို့ကအဲ့လိုမလုပ်ဘူးနီးတနည်းအထုတ်ပြီးဆိုအကြိုက်အထုတ်တယ်လများစွာနှစ်များစွာလေးလာအဲ့လိုလှုပ်စေခြင်းတယ်အဲ့တော့ဒီမှာ ကြည့်ပါယာကဆရာရှိတဲ့ပုံကုများကြတော့ကမ္မထံ40ရှိတဲ့ဇယ6ပါးကမ္မထံ40ကမ္မထံ40ထဲမှာကမ္မထံ40ထဲဒီထဲမှာနောက်မှတွက်ကြည့်လိုက်ပေါ့ဗျာတွက်လည်းပြပါမယ်နော်ယာကဆရာရှိတဲ့ပုံကုများကြတော့အတုပကျင့်ရမယ်အတုပကရှင်အတုပသေအတုပနှမျိုးရှိတာပေါ့နော် ကာကတတတိဆိုတာက32ခုတတာကမ္မထံကိုပြောတယ်အဲ့ဒါလေးမှတ်ထားမယ်နော်အဲ့ဒီနောက်ကနေ ကိုယ့်အကူမှတ်စုလေးရှိလို့ရင်32ခုတာတအဲ့ဒါရှင်က ရှင်အာတုဘခေါ်တယ်အာတုဘ10ပါးဆိုတော့တေအာတုဘခေါ်ပါတယ်တေသွားတဲ့လောင်းကောင်ပုတ်ကြီးကိုလည်းရှုရပါတယ်ဘာဖြစ်လို့လဲဆိုတော့ရာခိုင်းဆက်ရှိတဲ့ပုဂ္ဂိုလ်ကကိုယ့်အကူလည်းတိတ်မြတ်နိုးတယ်ကိုနှစ်သက်မြတ်တဲ့သားသမီးတွေလည်းမြတ်နိုးတယ်မြတ်နိုးနေတဲ့တွေ့တာနဲ့အာကြီးတဲ့ပုဂ္ဂိုလ်ကဒီအာတုဘမရှိရင်ဒီမြတ်နိုးမှုတွေ့တာမှုကကိုယ်ကမကြဘူးပြုတ်မကြဘူး ပြုတ်မကြပဲနဲ့တရားရဖို့ခက်တယ်ဒါကြောင့်မို့ယာကဆက်ရှိတဲ့ပုဂ္ဂိုလ်များဟာရှင်အာသူတရားသူပါရှင်အာသူပါပွားနိုင်တယ်ဥပမာဆိုပါတော့ဘုန်းကြီးဒီနေ့ပြောပြပါတယ်ဘုန်းကြီးရဟန်းနေမဟာယာနမှာတော့ဘိက္ခုနီမာတွေရှိသေးတယ်ဘိက္ခုနီမာပဲဝေဝေဘိက္ခုပဲဝေဝေသာမဏေမသာမဏေကိုရင်ပဲဝေဝေစစချင်းဘုန်းကြီးတို့ခေါင်းရိပ်ရတယ်လေခေါင်းရိပ်တဲ့အခါမှာ ဒီကေတာလောမနခရဏတဆောဆို32ခုတာဆိုရှင်မြင်ကြီးရစခဲ့တော့ဒီကမ္မထာနဲ့စခဲ့တယ်နောက်ကြလူတွေကမေ့နေကြတယ်ကဲဘုန်းကြီးတွေဘုန်းကြီးဘေကုဏီမာတွေဘေကုတွေဒီနေ့ထိုင်ဝမ်ပြောပြပါတယ်မင်းတို့ကငါတို့ကကွာလို့ဒီစဝေတုကဒီကမ္မထာနဲ့ဝေလာခုမှဝိပဿနာဝိပဿနာနဲ့နင်းကောင်အောင်နေတာခုစခဲ့တဲ့ကမ္မထာနဲ့စနစ်တကျဘွားတောင်းတော့လုပ်ဖို့ကောင်းတယ်ဒီကမ္မထာနဲ့တရားရသွားတဲ့ပုဂ္ဂိုလ်တွေအများကြီးရှိတယ်ဘုန်းကြီးဒီကာနုပဒနာပညာတော့ပြောမယ်နော် ခုတော့လောက်မှတ်တာအတုပကမ္မထာနေပွားရင်ပထမဇန်ရပါတယ်ဝိပဿနာရှုတဲ့အခါကျတော့ဒီဇန်ရပြီးတော့လေဝိပဿနာရှုနိုင်ပါတယ်သို့မဟုတ်ဇန်မရဘဲနဲ့ရှုခြင်းလေအဲ့ဒီ32ခုတာတာအတုပကမ္မထာတွေကိုဓာတ်ကြီး၄ပါးဆင်ញင်ပြီးတော့လေဝိပဿနာပြောင်းနိုင်ပါတယ်ဒီလိုမှတ်တာအဲ့တော့ယာကဆက်ရှိတဲ့ပုဂ္ဂိုလ်များဟာပထမဇန်ရတဲ့အတုပ10မျိုးနဲ့ကာကရတတိကမ္မထာရှုနိုင်တယ် ဒါဗုဒ္ဓဟောထားပါနောက်တစ်ခုသွားမယ်ဒေါသဆရာထက်ကလေးကြီးစိတ်တူလွယ်တဲ့စိတ်ဆိုးလွယ်တဲ့ဝမ်းနဲ့လွယ်တဲ့ကိုယ့်ကိုယ်တတ်သေးခြင်းတဲ့စိတ်တွေပေါက်တဲ့ဒါဒေါသဆရာတစေကြောက်လွယ်တဲ့တရေကြောက်တဲ့ဒါဒေါသအကြောက်ဒေါသဆိုတာအကြောက်တရားတွေအဲ့ဒီလိုပုံကိုများကြတော့ဒီပြမစိုးတရား၄ပါးခေါ်တယ်မေတ္တာကရုဏာမုဒိတာဥပေက္ခတာပြမစိုးတရား၄ပါးဒီမှာခွဲရေးထားတာကဇံရတာမတူလို့ မေတ္တာကရုဏာမုဒိတာပါဒေါသဇဲရှိတဲ့ပုဂ္ဂိုလ်မေတ္တာကရုဏာမုဒိတာပါအဲ့မှာနည်းနည်းတော့ဟိုကတိကောက်နိုင်တာပေါ့လေဘုန်းကြီးဒီရက်ပတ်မှာပြောပြပါတယ်ခုလေဒီဓမ္မသင်္นานကိုဥစည်းတဲ့တကားလျှောက်ပါတယ်ဆရာတော်လူတွေကျင့်သုံးလို့ရတဲ့တရားမျိုးကိုလည်းပြောပေးပါဦးဆိုဘုန်းကြီးဒီညအဲ့ဒါလေးနည်းနည်းပြောပေးမယ်နော်။ဘာလဲဆိုတော့ဒေါသဆရာရှိတဲ့ပုဂ္ဂိုလ်များမေတ္တာပွားမယ်။ဆရာတော် ဒေါသရှိနေတဲ့ပုဂ္ဂိုလ်မေတ္တာထားဖို့ဘယ်နှလုံးလွယ်မလဲဒါလေးစဉ်းစားဖို့ပေါ့နော်ခက်တော့ခက်တာပေါ့နော်လုပ်ငန်းတစ်ခုကအလေးကျင့်မခြင်းအရာအလုံးခက်ပါတယ်ဘုန်းကြီးတို့ဗာကြည့်မလဲဆိုတော့အာကစားသမားများကြည့်လိုက်နော်ကိုလမေးပြိုင်တဲ့အာကစားသမားချက်ချင်းကြီးဘယ်သူမှမလေးကျင့်မနဲ့စုတစိတ်တွေရဖို့မလွယ်ကိုယ်ရီမှန်းချက်ပန်းနဲ့မရဘူးမလွယ်ဒီပိုင်းစိတ်ကလည်းချက်ချင်းကြီးတော့မရဘူးပေါ့ တော့မေတ္တာဒေါသဆရာရှိတဲ့ပုဂ္ဂိုလ်ကတခုတခုခုမကျေနပ်လာရင်ပထမဆုံးမလုပ်ရမလဲဆိုကောင်းကက်ကိုရှာမေတ္တာပေါ့ကိုမကျေနပ်တဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာပေါ်မေတ္တာပြောင်းပွားဖို့ဆိုတာပထမကောင်းတဲ့အားလေးတွေကိုအရင်ကြည့်ရကောင်းတာလေးရင်ကြည့်လိုက်မယ်ကိုအမြင်ကတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ဟာကိုမူရာကောင်းသလားနှုတ်မူရာကောင်းသလားစိတ်ထားကောင်းဒါလေးကြည့်လိုက်ပေါ့ဗျာကိုမူရာကောင်းတယ်တချို့ကအပြောဆိုတော့ကြမ်းတယ်ရိုင်းတယ် ဒါမြင်သူများအကူအညီတောင်းရင်လွယ်လွယ်ကူကူရပေါ့ပေါ့ပါပါဒါကာယကံကောင်းတယ်လို့ပြောတယ်ကိုယ်မူရာကောင်းတယ်လို့ပြောတယ်။ဟောဒီပုဂ္ဂိုလ်ကအပြောတာဆိုတာပါသူများကိုကူညီတတ်တဲ့ဝါသနာရှိတာပဲအဲ့ဒီလိုစိတ်လေးထားပြီးတော့သူ့ပေါ်ခွင့်လွတ်လိုက်ရတယ်။ကောင်းကွက်လေးရှာပြီးမှမေတ္တာပွားတယ်။ဒီတိုင်းဒါတိုင်းပွားလို့မရဘူး။နောက်ဒုတိယတကယ်လို့ तू ကသူများကိုကူညီတတ်တဲ့ဝါသနာမရှိဘူးဆိုရင်သူများနှုတ်ချူချိုးတောင်းနဝင်ချိုးအောင် ကြည်လင်အောင်ပြောတတ်တယ်နော်တချို့ဘုန်းကြီးတွေ့ဘူးပါတယ်တချို့ဒကာဓမ္မတွေတော်တော်နှုတ်ချိုတယ်တော်တော်နဝင်ပြန်ဖြစ်တော့ကုညီတတ်တဲ့ဝါနာမျိုးသူကအပြောချိုတာပဲသူများစိတ်ချသူများစိတ်ချမ်းသာအောင်ပြောတတ်တာပဲသူ့ရဲ့အပြောဆို ကောင်းွယ်လေးကြည်လိုက်ကောင်းွယ်လေးကြည်ကိုဒေါသငြိမ့်သွားမယ်ဒေါသငြိမ့်သွားမှမေတ္တာပို့ပါတချို့ကြောင့်ကိုမူရလည်းမကောင်းနှုတ်မူရလည်းမကောင်းဒါပေမဲ့စိတ်တက်ကောင်းတယ်နော်သူများပေါ်ဘယ်တော့မှမလိမ်ဘူးမကောက်ဘူးမညစ်ပတ်ဘူး အဲ့ဒါကြီးလည်းတွေးရလိမ့်မယ်အဲ့ဒီခါကျကိုကဘယ်လိုစဉ်းစားအောင်လဲအိုး तू ကကိုမူရတော့မကောင်းဘူးနှုတ်မရတော့ဒါပေမဲ့သူများပေါ်ဘယ်တော့မှလိန်ချင်းကောက်ချင်းညစ်ပတ်ခြင်းမရှိဘူးစိတ်ထားအင်မတန်ကောင်းတဲ့ပုံကိုပဲစိတ်ထားအင်မတန်ဖြူတဲ့ပုံကိုပဲဒီကောင်းတဲ့စိတ်ဓာတ်လေးကိုကြည့်ပြီးတော့ကိုယ်ဒေါသကိုငြိမ်းအောင်လုပ်ပါငြိမ်းပြီဆိုမှမေတ္တာပို့ပေါ့နော်ဒါမျိုးလေးပေါ့တချို့ကြကိုယ်မူရနှုတ်မရစိတ်ဓာတ်၃မျိုးလုံးမကောင်းဘူးဒါလည်းတွေ့ရပါတွေ့ရတတ်ပါတယ် အဲ့ဒီလိုတွေးလာရင်ဒါရှင်သာရိပုတ္တရာညွှန်တော်မှာအဲ့လိုတွေးတဲ့ပုံကိုများကြဘုန်းကြီးတို့တောတဲ့တောင်နဲ့ခီးသွားတယ်ကိုကဆေးပညာလည်းမတတ်ဘူးဆေးဝါးလည်းပါမသွားဘူးကိုလိုခီးသွားတယောက်ကလန်ခုလမှာနေမကောင်းပြီလဲနေတယ်ကိုမှဆေးလည်းမပါဘူးဆေးပညာလည်းနားမလည်ဘူးဆိုရင်သူ့ကိုတဏှာနဲ့စိတ်လေးနဲ့ကြည့်ပြီးကိုခီးကိုဆက်ရတယ်လုံးဝကြီးကိုမူရနှုတ်မူရစိတ်တမကောင်းတဲ့ပုံကိုတွေးလိုက်ဟောဒီပုဂ္ဂိုလ်က သို့မှအကုသို့မှမသိတဲ့ပုဂ္ဂိုလ်ပဲကိုဒီပုဂ္ဂိုလ်ကောင်းတာဆိုတာမှားတာမှန်တာမှနားလည်နိုင်စွာမရှိတဲ့ပုဂ္ဂိုလ်ပဲအဲ့ဒီလိုတဏှာစိတ်လေးထားပြီးတော့ကိုယ်အလုပ်ကိုဆက်လုပ်ရတယ်ကိုခီးကိုဆက်ရတယ်မေတ္တာဆက်ပွားသူ့ဘောကရုဏာလေးထားပြီးအဲ့လိုလဲကြင်တောင်းနိုင်ပါနောက်တစ်ခုကတချို့ကြကိုမူရနှုတ်မူရစိတ်ဓာတ်၃မျိုးလုံးကောင်းနေစင်ញင်ကြီးလားအော်ငါထင်လွဲတာပဲ तू က၃မျိုးလုံးကောင်းနေတာပဲ ဒီလိုလေခွင့်လို့ပြီးတော့ကျင့်သုံးလို့ရမယ်အဲ့ဒီမှာတော့တခုပေါ့ဗျာမပြောလို့ရမယ်အရှင်ဗျာဒီလိုလိုပေါ့ဆဲဆိုဒုက္ခပေးနေတဲ့ပုဂ္ဂိုလ်ဘယ်နှလုံးမေတ္တာထားလို့ရမလဲဒါတော့ဘုန်းကြီးတို့ဖရာကဘယ်လိုမိတ်တာလဲဆွေမျိုးတော်စခံဘုန်းကြီးတို့အခုလိုပြန်ဆုံတယ်ဒကာကြီးတို့ဘုန်းကြီးတို့အခုလိုတွေ့ဆုံတဲ့အခါမှာနော်ပြန်ကြည့်လိုက်ဗမာပြည်တော်ကလည်းမတွေ့ဘူး ဒီရောက်မှလည်းခုမှတွေ့ဘူးတဲ့ပုဂ္ဂိုလ်အများကြီးပါတွေ့တွေ့ချင်းတော့ဒီရင်းနှီးမှုဖြစ်တယ်ဘဝတွေကနိစ္စခဲတွေ့ဟာတွေ့တွေ့ချင်းကိုယ်ဆွေမျိုးသားချင်းလို့ကိုစိတ်ကထင်တာအဲ့ဒါမျိုးပေါ့ဒီပုဂ္ဂိုလ်တွေစံကျင်ဘပုဂ္ဂိုလ်တွေတွေ့တယ်ကြုံတယ်ဆုံတယ်ဆိုတာလည်းအရင်အတိတ်ဘဝတော့ဘုန်းကြီးတို့ကုသိုလ်ကံတွေတူပြုခဲ့ပါတယ်ဒါဘဝရေစက်ပဋ္ဌာန်းရေစက်လို့ခေါ်ပါတယ်အဲ့ဒီရေစက်တွေကြောင့်ဘုန်းကြီးတို့ပြန်ဆုံကြတော့ဩ ဘဝဘဝတွေတော့ငါနဲ့ဆွေမျိုးတော်စခဲ့လို့ဒီပုဂ္ဂိုလ်တွေတွေ့တာပဲလို့အဲ့လိုအောက်မေ့ပြီးတော့ကိုယ့်ရဲ့ဒေါသလေးငြိမ့်ပေါ့ငြိမ့်ပြီးတော့မေတ္တာပို့ရတယ်နော်ပြောဒီမှာကဇယကွက်လေးပြန်ကြည့်မယ်နော်ဇယကွက်လေးမှာရှိတာမေတ္တာကရုဏာမုဒိတာဘွားရင်ပထမဇန်ဒုတိယတတိယသုဒ္ဓဇန်ဒီအောင်ရဝိပဿနာကုရင်တော့အဲ့ဒီဇန်ရပြီးမှကုတာလည်းရှိပါတယ်ဒါမှမဟုတ်ဒီမေတ္တာကရုဏာမုဒိတာခြေကံ ပုဂ္ဂိုလ်ယုံနံတရားတွေကိုလည်းပြန်ရှုတာလည်းရှိပါတယ်။ဒီတော့မှတ်ထားဖို့ရကဒေါသဆရာရှိတဲ့ပုဂ္ဂိုလ်များဟာသုဒ္ဓဆန္ဒီရတဲ့မေတ္တာကရုဏာဘုရားပွားနိုင်ပါတယ်။ပွားခြင်းကြောင့်ကိုဒေါသဆရာကငြိမ်ဝတ်သွားပြီးတော့အရှင်ပြောင်းနေတာတွေဘုန်းကြီးကိုယ်တိုင်တွေ့ဘူးပါတယ်။ဒီ၃ခုဒီဗြဟ္မစုတရား၄ခုကဥပိ္ပခာကပြင်းစံပဇံပဲရတယ်။ဥပိ္ပခာကိုကြော်ပြီးရှုလို့မရဘူး။သုဒ္ဓဆန္ဒီအောင်ရပြီးမှဥပိ္ပခာရှုရတယ် အဲ့ကြမှာပြင်ဆင်ပစံရတယ်ဒါနဲ့ပတ်သက်ပြီးတော့မလေးရှားကမလေးရှားဘုန်းကြီးတစ်ပါးဘာလို့ပြောလဲဆိုဒီဥပက္ခာရှုလိုက်ရင်ပြင်ဆင်ပံတန်းပြီးတော့အောက်ကသရုတ်ထဇန်တွေစကစ်လုပ်လို့ရတယ်ကြော်လို့ရတယ်ပြင်ဆင်ပစံတန်းရတယ်သူကအဲ့လိုတွေဟောတာဥမာဘုန်းကြီးတို့စာပေမှာတွေးလိုက်မယ်ဟိုတချို့ပုဂ္ဂိုလ်ကနာဂံဖြစ်သွားတယ်ချို့ပုဂ္ဂိုလ်ကယန္တာဖြစ်သွားတယ်အဲ့ဘုန်းကြီးကဘာဟောလဲဆိုသောတာပန်တရားကဖြစ်ဆရာမလို့အဲ့ဒါစကစ်လုပ်လိုက်မယ်နာဂံဖြစ်တခါလေယန္တာဖြစ်သွားမယ်သူကအဲ့လိုတွေဟောတာ ဘုန်းကြီးတို့ဗုဒ္ဓဘာသာအဲ့လိုမရှိဘူးနော်အဲ့ဒါမှတ်တာဒီဗျမဇိုတရား၄ပါးပဲကြည်မေတ္တာကရုဏာမုဒိတာပထမဆုံးကျင့်ရမယ်ကျင့်ရင်ပရမဇန်ဒုတိယတတိယသုဒ္ဓဇန်ကြီးရမယ်ပိစမဇန်ရရင်တော့ဥပိ္ခာပွားမယ်ဥပိ္ခာပွားမှပိစမဇန်ရတယ်ခုနမေတ္တာကရုဏာမုဒိတာပွားအောင်နဲ့ပိစမဇန်မရဘူးဘာပဲဖြစ်ဖြစ်ဒီဒေါသဆိုင်ရှိတဲ့ပုံကုများဟာပိစမဇန်ဒီရပိစမဇန်အထိရတဲ့ဥပိ္ခာလည်းပွားနိုင်တယ် ဥပေက္ခပြုလိုက်တာပါပဲကံကံရဲ့အကျိုးကိုဆင်ញင်ပြီးတော့ဥပေက္ခပြုပြီးဥပေက္ခပွားလို့ရတယ်။ဩလူတိုင်းလူတိုင်းဟာအဲ तू မလုပ် तू မကောင်းတာလေ तू तू ခံပါပဲငါမကောင်းတာလေငါခံပါကံကံရဲ့အကျိုးတရားကိုဆင်ញင်တာကိုဥပေက္ခပွားတယ်လို့ခေါ်တယ်။နော်ပြမစို့တရားတွေမှာဒါလေးမှတ်ထားတယ်။ तू မကောင်းတာလေ तू ခံပါငါမကောင်းတာလေငါခံပါပဲ။ तू လုပ်တဲ့ကံ तू ခံပါငါလုပ်တဲ့ကံကံငါခံပါပဲကံကံရဲ့အကျိုးတရားဆင်ញင်နှလုံးသွင်းတာဒါဥပေက္ခပွားတာ ဒီတစ်ခါတလေပတ်ဝန်းကျင်မှာအဆင်မပြေတဲ့ပုံကောင်များတွေ့လိုက်ဒီဥပ္ပခါကျင့်သုံးရတယ်ဒါကတော့အခြေခံကျင့်သုံးနည်းပေါ့နော်တကယ်တည်းကျင့်သုံးနည်းကတော့ဇံရောက်ကျင့်သုံးနည်းကတော့ဆရာသမားနဲ့ဆယ်နေတကြသင်ရပါတယ်ကတိုင်းက10မျိုးရှိပါတယ်နီလာကတိုင်းလောပိတန်လောဟိတဩရဒကတိုင်းပေါ့ဒီကတိုင်းနေကတိုင်း၄ပါးဒေါသဇေရှိတဲ့ပုံကောင်များကတိုင်း၄ပါးကိုလည်းကျင့်နိုင်ပါတယ် ဒီကတိုင်းနေရာတော့ဘယ်ကတိုင်းချင်းချင်းပရမဏဒုတိယတတိယသရုပ်တဆံပြစ္ဆုပဇံတိရပါတယ်အဲတော့ဒီမှာကဗြဟ္မဇိုတရား၄ပါးကတိုင်း၄ပါးဒီကမ္မထံ၈ပါးကတော့ဒေါသဇယရှိတဲ့ပုံကိုကျင့်နိုင်ပါတယ်နောက်တစ်ခုသွားအောင်မယ်မောဟဇယရှိတဲ့ပုံကိုဘာလို့လို့တွေ့တွေ့မိုင်းမိုင်းမေ့မေ့ရော့ရော့ဖြစ်နေတဲ့ပုံမောဟဇယကြီး နောက်ဝိတက်ဆရာအတွေးအကြံများတယ်မကောင်းတဲ့အတွေးတွေအကြံတွေများနေတယ်အဲ့ဒီလိုပုံကောများအာနာပါနာကျင့်ကြအထောက်ရမယ်အာနာပါနာကျင့်ကြအတွင်းဗရမဇန်ဒုတိယဇန်တတိယသုဒ္ဓဇန်တိအောင်ရပါတယ်ပိစပဇန်တိအောင်ပေါ့လေဇန်၅ပြောင်းလို့ဇန်၅မျိုးလုံးရပါတယ်ချို့ဆရာတော်ကြီးကဒီနည်းကိုအဓိကထားသင်ပါတယ်ဒါတော့ဝိတက်ဆရာမောဟဆရာရှိတဲ့ပုံကိုတင့်တော်တယ်ဒီလိုဆရာကြီးကျမ်းစာများညွှန်ပြပါတယ် နောက်တကူတတာဆရာတွေဘုရားတရားပေါ်မှာယုံကြည်တဲ့ပုဂ္ဂိုလ်မျိုးအဲ့ဒီပုဂ္ဂိုလ်မျိုးဆိုရင်တော့ကံကံရဲ့အကျိုးကိုယုံကြည်တဲ့ပုဂ္ဂိုလ်မျိုးဘုရားကုံတော်ပွားနိုင်တယ်တရားကုံတော်ပွားနိုင်တယ်တန်ခါကုံတော်ပွားနိုင်တယ်ကိုယ်သီလတွေကိုစင်ကြောင်းဗုဒ္ဓံတို့တိဓမ္မံတို့တိသီလံတို့တိစာကံတို့တိနော်ဗုဒ္ဓဓမ္မဒေဝဒံတို့တိအပ္ပဒီဒီနုတ်တိ6မျိုးပေါ့လေ အဲ့ဒါတွေကတော့သင်ညိုတွေဘာတွေသင်ထားမှပို့သိရမှာနော်ဘုရားကုံတရားကုံသံဃာကုံဆင်ញင်မယ်ကိုယ်သီလကုံဆင်ញင်မယ်ဒါတွေပါပဲပြီးတော့ဒေဝတာနုဒတိနတ်တွေမှာသရတရားနဲ့ပြီးတော့နတ်ဖြစ်ကြငါတို့မှလည်းတရားမျိုးရှိတယ်ဒါမျိုးတွေပေါ့သာဂနုဒတိဆိုဆွန်ကြဲမှု ပေကံမှုလူရတဏ္ဍာလေးတွေပြန်ပြန်ဆင်ញင်နှလုံးသွင်းတာမျိုးအဲ့ဒါမျိုးခေါ်ပါဒါရာဇယရှိတဲ့ပုဂ္ဂိုလ်ကတော့အဲ့ဒီဘုရားကုံတော်ပွားတာတို့လည်းလုံနေမှာဒီ ပွားရင်ပွားရင်ကြောင့်ပီတိပတ္တိလေးတွေဖြစ်လာတဲ့ချိန်မှာဒီပီတိပတ္တိလေးကိုဝိပဿနာရှုရင်လည်းရဟနာဖြစ်နိုင်ပါတယ်။ဒါစာပေမှာတိကျရှိပါတယ်။ဗုဒ္ဓဇေယပညာဇေယရှိတဲ့ပုဂ္ဂိုလ်များတော့မရဏတတိသေခြင်းတရားကိုဆင်ញင်ပေးရမယ်။ဒါတွေကဉာဏ်နဲ့ဆင်ញင်ရတာ။ဥပဒမနုတ္တိဒါနိဗ္ဗာန်နိဗ္ဗာန်ကိုဆင်ញင်တာဒါလည်းဉာဏ်နဲ့ဆိုင်တယ်။အာရိပရိကူလာတင်ညာအစာရာတွေကိုဆက်ဆုပ်ယွန်ရှာပွဲ အဖြစ်ညာနဲ့မြောင်ဆင်ညာတယ်ဓာတ်ကြီးလေးပါတချို့နီးတွေကမာဇီနီးတို့ဘာလို့လဲဝါယောဓာတ်ရှိတယ်ဒါညာဗုဒ္ဓဆရာပေါ့ညာနဲ့ရှုရတယ်ညာနဲ့မြောင်ရှုရဒါကိုဘုန်းကြီးကသင်ပေးရညာနဲ့ကြည်တောက်ပြီးတော့တာမန်ချံကဒါညာအရာညာနဲ့လောက်ရတယ်ဓာတ်ကြီးလေးပါသဘောဝမြောင်ဘယ်လိုကြည်ရမလဲကြောင်းကျိုးသဘောဝမြောင်ဘယ်လိုကြည်ရဒါမျိုးသင်ပေးရဗုဒ္ဓဆရာရှိတဲ့ပုဂ္ဂိုလ်များဟာ ဘယ်နှပါလို့ဓာကြီးလေးပါရဲ့မရဏတတိဥပမဥပဒမနုတိတာနိဗ္ဗာန်ကိုဆင်ញောအာရိပိကုလတင်ညာစာဟာရကိုဆက်ဆုပ်ရင်ရှာဝဲမြင်အောင်ဆင်ញင်တာအဲ့ဒီခုနှစ်ပါးပေါ့နော်ဒီမှာကြည့်လိုက်တတ္တဇယရှိတဲ့ပုဂ္ဂိုလ်ပွားတဲ့ဗုဒ္ဓံတို့တတိတွေပွားရင်ဇမ်းမရဘူးဗျဒါလေးမှတ်ထားဓာကြီးလေးပါတို့မရဏတတိတို့အာဇီနီနဲ့အထုတ်တယ်ဓာကြီးလေးပါတို့တချို့ဓာကြီးလေးပါအထုတ်တယ်ဇမ်းမရဘူးဗျ ဒါကိုဇံလို့ပြောလို့မရဘူးဒါကိုနားလည်ထားဖို့အချို့အဲ့ဒါတွေပါဇံရတဲ့အကြောင်းတွေရှောက်ပြောနေတာတွေ့ရလို့ဒါကိုပြောချင်တာပါဒါကြောင့်မို့ဘုန်းတော်စာကိုစနစ်တကျသင်စေခြင်းပါတယ်နော်ဥဥကရုလည်းပြီးတော့မှသင်ပေးအဲ့လိုတက်ထားမှဒါသိတယ်ဒါလေးလည်းမှတ်တာပေါ့နော်ဇံမရတဲ့ကမ္မတံဗုဒ္ဓံလို့ဒီလို့ဒီ6ပါးဇံမရပါဘူးတေခြင်းတရားဆင်ခြင်လို့ဇံမရပါဘူးနိဗ္ဗာန်ဆင်ခြင်လို့ဇံမရပါဘူး အစာအာဟာရတွေဆင်ញင်စားရင်လည်းဇံမရပါဘူးဓာတ်ကြီး၄ပါးဒီကနေ့ဇံလန်းစဉ်ဟောအာနာပါနအထုတ်လို့ဇံမရဘူးဆိုရင်ဓကမထံပြောင်းပြီးရှုလို့ရတယ်အဲ့ဒီဓာတ်ကြီး၄ပါးရှုရင်တော့ဇံဘယ်တော့မှမရဘူးဒါလေးမှတ်ထားဖို့ဉာဏ်နဲ့ကမ္မထံနေရတော့ဘဒူအာဘောတေဇောဝါယော နော် ကတိုင်းနေပြောတာနော်ဩကာကပထဝီကတိုင်းအာဘောကတိုင်းဒေဇောကတိုင်းဝါယောကတိုင်းအာဂတကတိုင်းအာလောကကတိုင်းဒီကတိုင်း6ပါးဒီကတိုင်း6ပါးကတော့ဇေယအာလုံးနဲ့သက်ဆိုင်တယ်အရူပနော်အာဂတနိစ္စအာဂိစိဝိညာဉ်နိစ္စနာအာဂိစိညာနေဝတိညာအရူပကမ္မဋ္ဌာန်၄ပါးအဲ့ဒီ၄ပါးအာထုတ်လို့ရှိရင်ဇံရပါတယ်ကတိုင်း6ပါးပထဝီကတိုင်းအာဘောကတိုင်းဒေဇောကတိုင်းဝါယောကတိုင်းအာဂတကတိုင်းအာလောကကတိုင်း6ပါး အာထုတ်ရင်ပရမဇန်ဒုတိယတတိယစရုပ်တဇန်ပစ္စမဇန်အထိရပါတယ်အာရူပ၄ပါးကမ္မထာအာထုတ်ရင်ပစ္စမဇန်ပဲရတယ်ဒီအာရူပ၄ပါးကမ္မထာကိုကြော်ပြီးအာထုတ်လို့မရဘူးအောက်ကပရမဇန်ဒုတိယတတိယစရုပ်တဇန်ဒီအာနာပါနနဲ့အောက်ကဇန်၄ပါးရင်ရောက်အာထုတ်ရတယ်သုံးပါးအာနာပါနအာထုတ်လို့ဇန်၅ပါးကြီးရတယ်အဲ့ဒီလိုဇန်၅ပါးအာထုတ်လို့ရပြီးမှအာရူပအာထုတ်လို့ပိုလွယ်တယ်သူ့ကိုဒါရိုက် ရှုလို့မရဘူးရှုလို့ရတယ်ပြစ္ဆမစံမရနိုင်ဘူးအဲဒီတော့ဒီမှာဘုန်းကြီးတို့နည်းနည်းအပေါ်ကြော်လိုက်မယ်ဒီဇေယျ6ပါးနဲ့ကမ္မဋ္ဌာန်း40ကိုတွဲဆက်ပုံဘယ်မှာပါလဲဆိုဒါဘုန်းကြီးတို့အောက်မှာပါပါတယ်ဗိဓမာထသင်္ဃာဝိသုဒ္ဓိမက်ဆိုပြီးတော့ဘုန်းကြီးဒီတည်းကယူပြောပါဒါကဘုန်းကြီးတို့ထက်ကရာလာတယ်ဗျအောက်မှာဆက်ကြည့်လိုက်ပါ ခေါရပါရထကရမေတ္တာသုံးအဖွင့်အဲ့မှာဉာဏ်နံပါတ်တွေနဲ့ညွန်ထားပါအပေါ်ကနေနည်းနည်းကွဲတယ်ဘောကနည်းနည်းကွဲတာကအပေါ်မှာတင်းကြိုလိုဝိသုရိမတ်တို့ကကြည့်လိုက်ဒေါသဆက်ရှိတဲ့ပုံကိုဆိုရင် မေတ္တာကရုဏာမုဒိတာဥပေက္ခဒါလည်းပွားမယ်။နိရစာရကတိုင်းလေးပါလည်းပွားမယ်။အဲ့ဒီမေတ္တာသုတ်ဖွင့်မှာကြတော့ဒေါသဆက်ရှိတဲ့ပုံကဗြမဝိဟာရတရားလေးပါပဲပွား။မေတ္တာကရုဏာမုဒိတာဥပေက္ခပဲပွား။ဒီလိုကွဲပြားမှုရှိတယ်နော် နောက်တစ်ခုကြည့်လိုက်မောဟဆရာရှိတဲ့ပုဂ္ဂိုလ်မောဟဆရာရှိတဲ့ပုဂ္ဂိုလ်မှာကြတော့ဒီအပေါ်ကသင်္ညုံတဲ့ဝိသုဒ္ဓိမကကြအာနာပါနာပွားမယ်ဒီမှာမောဟဆရာရှိတဲ့ပုဂ္ဂိုလ်ကမရဏတတိပွားမယ်အဲ့လိုကွာခြားချက်လေးတွေရှိတော့အဲ့ဒါလေးမှတ်ထားမယ်နောက်ဝိတ္တဆရာရှိတဲ့ပုဂ္ဂိုလ်သင်္ညုံတဲ့ဝိသုဒ္ဓိမမှာကြဝိတ္တဆရာရှိတဲ့ပုဂ္ဂိုလ်အာနာပါနာတတိပွားမယ်ဒါပဲပြောဒီမှာကြတော့ဝိတ္တဆရာရှိတဲ့ပုဂ္ဂိုလ်အာနာပါနာလည်းပွားနိုင်ပရဝေကတိုင်း အာဘောကတိုင်းအစာရကတိုင်း10မျိုးလုံးပွားနိုင်တယ်သူကအဲ့လိုပြောသွားဗုဒ္ဓဆရာရှိတဲ့ပုဂ္ဂိုလ်ဘုံမသိညိုတို့ဝိသုရိမတ်တို့မှာကြဘာပြောလဲဆိုမရဏတတိဥပနုဥပဒမနုတိနိဗ္ဗာန်ကိုနိဗ္ဗာန်ရဲ့ဂုဏ်ကိုဆင်ញအောင်မနိုင်တယ်အာရိပရိကုလတင်ညာဒါလည်းပွားနိုင်တယ်ဒီလိုပြောတယ်သိညိုတဲ့ကမ္မဋ္ဌာဓာတ်ကြီး၄ပါးတွေမကောက်ဟောဒီ မေတ္တာတုတ်ထဂရမှာကြဗုဒ္ဓဇေယရှိတဲ့ဓာတ်ကြီး၄ပါးစသည်သင့်တော်တယ်ဓာတ်ကြီး၄ပါးပဲသင့်တော်တယ်ဆိုတဲ့အကြောင်းပြောတယ်နော်နောက်တစ်ရက်ဆက်ကြည့်မယ်ဒါတော့ဘုန်းကြီးတို့အထဂရတိကာတွေလာတော့ပြောပါတယ်နောက်တစ်မျက်နှာဆက်ကြည့်မယ်နော်နောက်ကတော့ဖရာတိုက်ရဟောတာတွေဖရာတိုက်ရဟောတာတွေအားလေးနောက်ကဘာလဲဆိုကြည့်လိုက်ကို့မှာအမျက်ဒေါသစိတ်တွေဖြစ်နေမေတ္တာပွားပါဘုန်းဘုန်းကြီးတို့ခုကမ္မထာအထုတ်တယ်နော် အထုတ်ရင်အထုတ်ရင်လည်းတမာရီအားကောင်းလာရင်ဘာဖြစ်တတ်လဲဆိုကိုငကအမြင်ကတာတွေဒေါသဖြစ်တာတွေပြန်ပေါ်တတ်တယ်နော်ပေါ်လာရင်တချို့နေရာတော့ဖြစ်ပြမှတယ်တချို့နေရာတော့ဖြစ်ဖြစ်တယ်ဒေါသဖြစ်ဖြစ်တယ်ဖြစ်တော့မှတ်ရင်အဲ့လိုမှတ်ရင်ရမသွားဘူးဗျာတခါဒေါသတွေပိုဖြစ်လာထိုင်လို့မရဘူးတချို့ဆိုဘုန်းကြီးတွေမကြီးတယောက်တွေ့ဘူးတယ်ထိုင်မရတယ်မကောဘူးကြမ်းမဟုတ်လက်သီးနဲ့ထူတာနင်းတော့နင်းတော့နဲ့တတုံးလုံးတူအဲ့လိုမျိုးဖြစ်တယ် အဲ့တော့ပြောချင်တာကအရင်ဝိပဿနာရှုတယ်အာနာပါနရှုတယ်ဝိပဿနာရှုတယ်ရှုနေတဲ့ကမ္မထာပေါ်မှာရှုရင်းနဲ့ဒေါသတွေဖြစ်လာပြီးမငကိုကဆရာသမားတင်တိုင်းရှုမှတ်ကြည့်လိုက်ဘလို့မှမရက်ဘူးဆိုရင်မှဒေါသစိတ်ဝင်လာမေတ္တာပြောင်းသွားဒါပဲမေတ္တာစိတ်ပြောင်းသွားဒေါသစိတ်ရက်သွားပြီဆိုမှငကိုဝိပဿနာပြန်သွားဒါကိုပြောတယ်ခုနပြောင်းနေရတော့ဘုရားကောင်းကွက်ကိုရှာမေတ္တာပေါ့ ကိုဒေါသဖြစ်နေတဲ့ပုံကိုပေါ်မှာကောင်းကွယ်လေးရှာပြီးမှမေတ္တာပွားနောက်တစ်ခုကရုဏာပွားညင်းစဲနှိပ်စက်လိုတဲ့စိတ်ဖြစ်နေကရုဏာပွားတရားထုတ်နေတယ်အာနာပါနာပွားနေတယ်ကိုယ်တစ်ချိန်တစ်ခါလုံးကစော်ကောင်းမော်ကပြောတဲ့ပုံကိုဟာငါနောက်တစ်ခါတွေ့တော့ဘယ်လိုပြောလိုက်မလဲဘယ်လိုဆိုလိုက်မလဲအဲ့လိုစိတ်ကူးတွေပေါ်လာတတ်တယ်နော်အဲ့ဒါတွေရက်မရဘူးဖြစ်ပြက်ရှုတယ်ဒါတွေတွေးတယ်တွေးတယ်မှတ်တယ်ဘယ်လို့မှရက်မရဘူးဆိုရင်ကရုဏာပွားဒါလေးမှတ်တာ နောက်မနာလိုတဲ့စိတ်ဝန်တိုတဲ့စိတ်မမွေ့လျော်တဲ့စိတ်မုရိတာခေါ်ဖြစ်လာရင်မုရိတာဘွားတခါတည်းကျကိုယ်တဲ့သားတဲ့ပုဂ္ဂိုလ်တွေမနာလိုတဲ့စိတ်ကအတော်မတောက်ရက်လို့မရအောင်ဝန်တိုတဲ့စိတ်ကလည်းရက်လို့မရအောင်အဲ့ဒီခါကျရင်မနာလိုတဲ့မနာလိုဝန်တိုတဲ့ဝန်တိုတဲ့မှတ်လေဒီဟာကရက်မသွားဘူးရက်မသွားတဲ့ကမုရိတာပြောင်းပွားလိုက်ပါမုရိတာပြောင်းပွားလိုက်လို့မနာလိုတဲ့စိတ်ဝန်တိုတဲ့စိတ်ကြောက်သွားပြီဆိုရင်ငကိုရှုမှတ်နေကြအာနာပါနာတို့ဝိပဿနာတို့ပြန်သွားပေါ့ နောက်တစ်ခုသူတစ်ပါးကိုထိပါခြင်းဖြစ်နေရင်ဒေါသဖြစ်တာပါပဲဒေါသတစ်မျိုးပါပဲထိကြိုက်တာအဲ့ဒါမျိုးဖြစ်လဲဥပ္ပခါပွားဥပ္ပခါပွားဥပ္ပခါမပွားတိုင်းဒေါသဖြစ်တဲ့ပုဂ္ဂိုလ်ဥပ္ပခါပွားရင်ဘာမပွားတိုင်းဘာဖြစ်တာလဲဆိုဒေါသဖြစ်တတ်တယ်မုန်းတဲ့ပုဂ္ဂိုလ်မိုက်တဲ့ပုဂ္ဂိုလ်အသိဉာဏ်မရှိတဲ့ပုဂ္ဂိုလ်တွေ့လာရင်ဥပ္ပခါပွားဥပ္ပခါမပွားရင်ဒေါသဖြစ်တတ်တယ်ဒါလေးပေါ့ဒါဘုန်းကြီးတို့ မဟုတ်သူတွေ့ရင်မိုက်သူတွေ့ရင်ဒေါသဝင်မဝင်နိုင်ကအဲဥပ္ပခါဝင်မဟုတ်သူတွေ့ရင်မိုက်သူတွေ့ရင်ဥပ္ပခါဝင်မဝင်နိုင်ကဒေါသဖြစ်တတ်တယ်ဒေါသအစားဥပ္ပခါဘွားစိတ်ထားပြုပြင်ကြောင်းပါမယ်ခွင်တို့မန္တလေးဝိသုဒ္ဓမန္တလေးကဝိသုဒ္ဓောင်ဖြစ်သွားမစိုးရင်ဆရာတော်ပထမဝိသုဒ္ဓဒါလေးမိတ်ထားတယ်ယာကဖြစ်နေအတုပဘွားပါဒီမှာပေါ့ဗျာဟိုတော့ဒီမှာသားလေးတွေသမီးလေးတွေအောက်မှာရှိပါနော်။ဘာလဲဆိုတော့ ဓာတ်ထုံရတွေတကားလေးသားလေးသမီးရသတိရတာသမီးလေးသတိရတာအဖိုးဘွားတွေလည်းမတူမြီးလေးသတိရတာသတိရတယ်သတိရတယ်မှတ်လိုက်မှပိုးမြင်လာဟောငါမရှိမဖြစ်ပါဘူးဆိုအိမ်ပြန်ပြီးရောတရားစကားနဲ့အဲ့ဒါမျိုးဆိုရင်ဘုန်းကြီးတို့ကဒီအပြောင်းလဲနဲ့မှတ်စစ်ခြင်းတယ်အတုပေါက်ပြောင်းမှတ်လိုက်အဲ့ဒါဆိုအဲ့ဒီသတိရတဲ့စိတ်ကရပ်သွားမယ်ရပ်သွားမှငကုကံပဋ္ဌာန်းပြန်သွားပြီးတော့ကျင့်နည်းတွေကြထပ်ပြောင်းမယ်နော်အဲ့ဒါသိရေးကြီးတယ် မာမာနတွေဖြစ်နိုင်ရင်အဋိစ္စမြောင်ရှုပါနော်ပစ္စည်းရှိပစ္စည်းမှန်တတ်တယ်ပညာမှန်ရှိပညာမှန်တတ်တယ်အာနာရှိအာနာမှန်တတ်တယ်မာနရှိတဲ့ပုဂ္ဂိုလ်တွေ့ဦးမှာပေါ့အပြောပြောတဲ့အခါလဲအတန်ကမာမထဏနဲ့ကြည်လိုက်လည်းခန္ဓာကိုယ်ကထောင်းထောင်းမမကြည့်နေအဲ့လိုမျိုးကြီးပေါ့အပြောကလည်းမချိုးဘူးဘယ်သူမှသူသဘောကျတဲ့ပုဂ္ဂိုလ်မရှိဘူးအဲ့လိုမာနကိုဖြစ်နေတဲ့အတိုင်းဖြစ်တတ်ပါ အပြောကလည်းရိုင်းဘယ်သူမှယူသေးခြင်းလေးစားခြင်းမရှိဘူးအဲ့လိုမာနတွေဝင်ရင်မမြဲတဲ့သဘောမြင်အောင်ရှုပါတနည်းအားဖြင့်သိခြင်းတရားမြင်အောင်ရှုသိရမှမှသိဒီကနမာနလိုလိုပြုတ်ကြပါဒါကဘုန်းကြီးတို့ရှင်ရာဟုလာလေးကိုဖះကဆုံးမတာလေရှင်မေကြီးကဆုံးမတာလေအဲ့ဒီဟာတွေအကုန်လုံးပါတယ်အဲ့ဒီထဲမှာရှင်မေကြီးကဆုံးမတာတော့ မကောင်းတဲ့အတွေးကြံတွေဖြစ်နေအာနာပါနာပြောင်းရဥပဝိပဿနာရှုတယ်ဆိုပါတော့ဓကမဏရှုတယ်အတွေးတွေကရက်လို့မရဘူးဆိုရင်ဝိတကုအာနာပါနာပြန်ရှုရတယ်ရှုလို့ဒီအတွေးရသွားပြီဆိုဓကမဏပြန်သွားပေါ့ဘုံရအဲ့ဒီနီးကိုပို့ကြိုက်တယ်နော်ဒါကတော့ဘုန်းကြီးတို့ဘယ်ဆဲရှိတဲ့ပုံကဘယ်ကမ္မထာနဲ့တင့်တော်တယ်ဘယ်ကမ္မထာနေရာဘာဇံရတယ်ဒါလေးသိထားဖို့ဘယ်နှစ်နာရီရှိတယ် 6နိုင်လေးဟမ်ဟုတ်လားဒါလည်းပြောတာနဲ့ပဲချိန်ရအများကြီးကောင်းတယ်6နိုင်40ချိန်တယ်ဘုန်းကြီးတို့ဓမ္မကျင့်ဒီကိုနေ့ပြန်မှဆက်ပြောမယ်နော်ဘာဖြစ်လို့လဲဘုန်းကြီးတရားထိုင်စေခြင်းသေးလို့နော်ကဲအခုတရားထိုင်ကြမယ်နော်